ဝိပဿနာတရားအထုတ်တဲ့အခါတည်တင်တာလေးတွေတဲကတဘာဝလက္ခဏာနဲ့သာမညလက္ခဏာဒါလေးကိုလည်းတည်တင်ပါတယ်ရုပ်တိုင်းရုပ်နာတွေကိုကြည့်နေတဲ့အခါမှာ ဝိပဿနာရှုတယ်ဆိုတော့ဒါဉာဏ်နဲ့ကြည့်တယ်ခေါ်တာပေါ့လေမျက်လုံးနဲ့ကြည့်တာတော့မဟုတ်ဘူးပေါ့ဉာဏ်နဲ့စောင်းပြီးတော့ကြည့်တဲ့အခါမှာမြင်ရတဲ့အနေအထားကနှမျိုးရှိပါတယ်ပထမကသူတို့သူတို့တို့ရဲ့မူရင်းတစ်ခုစီတစ်ခုစီမှာလူများမှာ မှတ်ပုံတွေရှိသလိုပဲ ID လေးတွေရှိသလိုပဲ ရုပ်တရားနံတရားတွေမှာသူတို့မှာလည်းတစ်ခုစီတစ်ခုစီမှာသူတို့ရဲ့ ID လေးတွေရှိတယ်ကိုယ်ပိုင်လက္ခဏာလို့ခေါ်တယ်အဲ့ဒါကနော်ကိုယ်ပိုင်လက္ခဏာဆိုတာရုပ်တရားနံတရားတွေရဲ့တစ်ခုချင်းစီတစ်ခုချင်းစီမှာသူတို့ရဲ့မူပိုင်သဘောတဘာဝလေးတွေကိုအဲ့ဒါတဘာဝလက္ခဏာလူလိုပြောရင်တော့ကိုယ်ပိုင်လက္ခဏာ အားလုံးရှိသမျှယုတ်ရှိသမျှယုတ်နေနာနေရဲ့တူညီတဲ့လက္ခဏာကြတော့တာမင်ညလက္ခဏာလို့ခေါ်တယ်။တဘာဝလက္ခဏာကပင်ကိုယ်သဘောတရားသူတို့ရဲ့ကိုယ်ပိုင်လက္ခဏာဒါကတစ်ခုချင်းတစ်ခုချင်းစီမှာရှိတဲ့ယုတ်ဒီနန်ဒီမှာအစိတ်အစိတ်အသီးအသီးပေါ့လေအသီးအသီးအစိတ်အစိတ်မှာတစ်ခုစီတစ်ခုစီမှာရှိကြတဲ့ဟာသူတော့မတူဘူး။ဒါကြောင့်မလို့ကိုစီကိုစီတည်တံ့စီပိုင်ဆိုင်ကြလို့သူ့ကိုတဘာဝလက္ခဏာလို့ခေါ်ပါတယ်။မူရင်သဘောတစ်ခုစီ။ မတူကြပါဘူးနော်စာနဲ့ငပိငန္ဓာချင်းတူပေမဲ့ငပိငန္ဓာကတတ်တတ်စာငန္ဓာကတတ်တတ်အဲ့ဒါလိုမျိုးကွဲသလိုပါပဲနော်အငန်းလည်းမတူသလိုပဲသူတို့မှာတစ်ခုစီတစ်ခုစီမတူကြဘူးအဲ့ဒါကိုသဘာဝလက္ခဏာတဲ့ဒါတော့ကိုယ်ပိုင်သူ့ရဲ့မူရင်းဖြစ်လို့နော်တစ်ခုစီမှာပိုင်ဆိုင်ကြလို့ကိုယ်ပိုင်လက္ခဏာလို့လည်းသုံးကြပါတယ်နောက်တစ်ခုကတော့တာမညတာမညကလွယ်ပါတယ်ဘယ်ဟာပဲဖြစ်ဖြစ်နော်ရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ် တူညီသောလက္ခဏာလေးရှိတယ်အဲ့ဒါကြတော့တာမင်ညတာမင်ညဆိုတာဟာအထူးထူးခြားမှုမရှိဘူးရုပ်လည်းဒါပဲနာမ်လည်းဒါပဲနော်စိတ်လည်းစိတ်လည်းဒါပဲစတသိက်လည်းဒါပဲလို့တူညီသောလက္ခဏာရှိတယ်အဲ့ဒါကတာမင်ညာလက္ခဏာဒါတော့ကိုယ်ပိုင်လက္ခဏာကသဘာဝလက္ခဏာနော်အများဆိုင်လက္ခဏာကြတော့တာမင်ညာလက္ခဏာလို့ပါဠိလိုဒီလိုခေါ်ပါတယ်မြန်မာလိုတော့ကိုယ်ပိုင်လက္ခဏာနဲ့အများဆိုင်လက္ခဏာအင်္ဂလိပ်လိုသုံးကြတာကတော့ ကိုယ်ပိုင်လက္ခဏာကို individual characteristic လို့သုံးပါတယ်တစ်ခုစီတစ်ခုစီမှာရှိနေတဲ့လက္ခဏာအားလုံးတူညီသောလက္ခဏာကြတော့ common characteristic လို့သုံးတယ် common ဆိုတာကတော့အားလုံးတူတူပဲဘာမှထူးခြားမှုမရှိဘူးရုပ်နဲ့နာတစ်ခုလုံးမှာ တူညီသောလက္ခဏာရှိတယ်အဲ့ဒါ common characteristic ပါဠိလိုကတာမညလက္ခဏာတဲ့ဒါတော့ယောဂီတွေကအဲ့ဒီနှစ်ခုမှာဘယ်ဟာကိုစပြီးတော့အရင်တွေ့တယ်လဲဆိုရင် သူတို့တစ်ခုစီတစ်ခုစီမှာရှိနေတဲ့ကိုယ်ပိုင် လက္ခဏာအဲ့ဒါကိုအရင်စပြီးတော့တွေ့တယ်ကိုယ်ပိုင်လက္ခဏာကိုအရင်စပြီးတော့တွေ့တယ်ဥပမာအဖြစ်ပြောမယ်ဆိုလို့ရှိရင်ရုပ်ထဲမှာဆိုလို့ရှိရင်ဘာတွေ့တယ်လဲဆိုတော့ရုပ်ရဲ့ရုပ်ထဲမှာထင်ရှားတဲ့ဟာကအခု ယောဂီများရှုတဲ့ထက်မှာဆိုရင်အာဘောတလို့ဆိုကြပါစို့အဲဝါယောတလို့ဆိုကြပါစို့ဝါယောတဆိုတာကသူ့ရဲ့ပရမတ်ကဘာလဲဆိုရင်တွန်းကန်လှုပ်ရှားရွေရှားတောင့်ခံတဲ့သဘောတွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောရွေရှားတဲ့သဘောတောင့်ခံတဲ့သဘောအဲ့ဒါလေးကိုတွေ့တယ်ဒါတော့ဝမ်းဘက်ရဲ့ဖောင်းတာပဲဖြစ်စေပိန်တာပဲဖြစ်စေ နော်ဝင်လေထွက်လေကိုမှတ်တဲ့သူပဲနော်ဝင်လေကိုမှတ်သည်ဖြစ်စေထွက်လေကိုမှတ်သည်ဖြစ်စေယောဂီတို့မှာဘာသွားတွေ့တယ်လဲဆိုလို့ရှိရင်ဝင်လေထွက်လေကိုမှတ်တဲ့သူကလည်းပဲလေတွေကတွန်းတွန်းတွန်းတွန်းပြီးတော့မှအတိုးတိုးတိုးတိုးပြီးတော့ဝင်လာမယ်ပြီးတော့မှတခါတိုးတိုးတိုးတိုးပြီးတော့ထွက်သွားမယ်အဲဒါလိုလည်းမြင်တတ်တယ်တနည်းဝင်လေဝင်လေထွက်လေတွေဟာ တဖြည်းဖြည်းနဲ့တခါတည်းနှာသီးဘွားကနေစပြီးတော့ရင်ကျန်ကိုရောက်ရင်ကျန်ကနေဝမ်းဘက်ကိုရောက်အဲ့ဒီလှုပ်ရှားမှုသဘောတွေနော်အဲ့ဒီလိုမျိုးရွေးရှားနော်လှုပ်ရှားတွန်းကန်ပြီးတော့မှအဲ့ဒီလိုသွားတဲ့သဘောလေးကိုစူးစိုက်မိတာအဲ့ဒီလိုရွေးရှားလှုပ်ရှားလို့သားလေရင်နော်ဝင်လေထွက်လေအာနာပါနာကိုမှတ်တဲ့ပုဂ္ဂိုလ်ကလည်းပဲဩဒါလေးကနော်ဝင်လေပါလားလို့မှတ်လို့ရတယ်အဲ့ဒီလိုများရွေးရှားမှုကိုမတွေ့လို့ရှင်မှတ်စရာကိုမရှိဘူးနော်နှာခေါင်းပိတ်ပြီးတော့အသက်အောင်ထားသလိုဖြစ်သွားလိမ့်မယ်ဒါကြောင့် ဝင်လေထွက်လေမှတ်တဲ့ပုဂ္ဂိုလ်ကဘာကြောင့်မှတ်နိုင်တယ်လဲဆိုရင်အဲ့ဒီဝင်လေထွက်လေလေးရွေ့နေတာကိုသိလို့သာမှတ်နိုင်တာတနည်းရွေ့ရှားမှုကိုခံစားမိလို့သာမှတ်နိုင်တာအဲ့ဒါဟာဝင်လေထွက်လေရဲ့သူ့ရဲ့မူရင်းလက္ခဏာပဲဖောင်းတဲ့ပိန်တွေကိုမှတ်တဲ့ပုဂ္ဂိုလ်ကလည်းထုံနည်း၎င်းပဲဝမ်ဘက်ရဲ့ဖောင်းတာပိန်တာဆိုတာကတော့လူတိုင်းနားလည်လွယ်အောင်လို့ဗိုက်ကြီးကိုညွှန်ပြရတာတကယ်တမ်းကျတော့နော်ဝမ်ဘက်ဆိုတာကရှိတဲ့အရာ မဟုတ်ဘူးဒါတော့ရှိနေတဲ့တကယ်ဖြစ်နေတဲ့အရာက ဝါယောဓာတ်ရဲ့တောင့်ကန်ခြင်းတွန်းကန်ခြင်းရွေ့ချခြင်းလှုပ်ရှားခြင်းအဲ့ဒီသဘာဝကအမှန်ရှိတယ်ရှိတော့ဝမ်ဘက်ကိုအာယုံပြုတ်လိုက်တယ်ဆိုတာနဲ့တပြိုင်နက်ပထမကတော့နော်ဝမ်ဘက်ကြည့်တာငြိမ်နေဘယ်လိုလုပ်အာယုံပြုတ်လို့ရမလဲဒါတော့ဝမ်ဘက်ကဝါယောဓာတ်ကတွန်းကန်ပြီးတယ်လှုပ်ရှားပြီးတယ်ရွေ့ပြီးတယ်ရွေ့ပြီးတော့အဲ့ဒီလှုပ်နေတဲ့ဟာရွေ့နေတဲ့ဟာတွန်းကန်ပြီးတဲ့ဟာတောင့်ကန်ထောက်ကန်ပြီးတဲ့သဘောလေးရှိလို့သားလေးဝမ်ဘက်ကလေးကိုစိတ်ကပို့လို့ရတာဒါကြောင့်မလို့နော် မိမိကဒါဟဝါယောတပရမတ်ပဲရလို့မသိပဲနာမည်မတက်ပဲမတက်တတ်တော့လဲထိုးလှုပ်ရှားသဘောလေးရှိလို့ဒါလေးမှတ်လို့ရတာလှုပ်ရှားသဘောတာမရှိလို့ရှင်မှတ်လို့ကိုမရဘူးဒါကြောင့်မလို့စိတ်ကလေးကိုတင်းပိုးပိုးပြီးတော့မှတင်ပေးတင်ပေးလေးလေးအဲ့ဒီရွေရှားမှုကပိုးပိုးပိုးပိုးထင်ရှားလေးလေးနော်တမာရီလေးကပိုးကောင်းလေးလေးဝမ်ဘက်ရဲ့သဘောကပျောက်ပြီးတော့မှအဲရွေရှားမှုသဘောလေးကပိုးထင်လားလေးလေးနော်တမာရီကစူးစိုက်လေးလေး ဝမ်ဘိုက်ကိုမမြင်တော့ဘဲနဲ့တခါတည်းရွေ့မှုရွေ့မှုတရရိပ်တရရိပ်တရရိပ်နဲ့ရွေ့သဘောရွေ့သဘောရွေ့သဘောလေးကပိုးထင်ရှားလေလေဆိုတော့ညာနဲ့မှပိုးပို့ပြီးတော့မှထင်ရှားလာတာဟာဩဝါယောဒရဲ့ဒါရွေ့ရှားမှုသဘောနော်လှုပ်ရှားမှုသဘောဒီနေ့တွန်းကန်မှုသဘောတွေပဲလို့ဒါသဘောပေါက်ရပါတယ်ဒါတော့ဝါယောဒမှာနော်တွန်းကန်တဲ့သဘောထောက်ကန်တဲ့သဘောရွေ့ရှားတဲ့သဘောလှုပ်ရှားတဲ့သဘောရှိတယ်လို့လှုပ်ရှားသဘောကတော့လမ်းသွားတဲ့အခါမှာပိုထင်ရှားပါတယ် လမ်းသွားတဲ့ခါမှ6တွေလက်တွေလှုပ်တာဒါဝါရော့တဲ့တက်တီကြောင့်မလို့ဒါလည်းရင်ပေါ့ပေါ့ဘာဘာနဲ့လှုပ်ရှားနေတာပါအဲ့ဒီတော့ဒီဝါရော့တဲ့ရဲ့အပရမတ်ပရလက္ခဏာသဘောကမူပိုင်လက္ခဏာသဘောဒီရွေရှားခြင်းလှုပ်ရှားခြင်းထောက်ကန်ခြင်းတွန့်ကန်ခြင်းဆိုတဲ့သဘောကဒါသူ့ရဲ့မူပိုင်လက္ခဏာဖြစ်ပါတယ်အဲနောက်တစ်ခါနန္တဲကပြောမယ်ဆိုလို့ရှိရင် နန္တဲနန္တရားထဲမှာ ကြည့်လိုက်မယ်ဆိုလို့ရှိရင်လည်းဒီအမတန်တင်ရှားတာကတော့အာနန္တရားထဲမှာလောဘလို့ဆိုဒေါသလို့ဆိုကြပါစို့နော်နန္တရားထဲမှာဒေါသဒေါသက तू ကဘာနဲ့ရင်းလောက်လဲဆိုဒေါသကအဲ तू ကစိတ်ဆိုးတယ်စိတ်ညစ်တယ်ဆိုတဲ့ဟာကနော်သူတို့ကအမျိုးတွေပဲဒါဒေါသကြမ်းတမ်းတဲ့သဘောလည်းရှိတယ် စိတ်ဆိုးတဲ့သဘောလည်းရှိတယ်စိတ်ညစ်တဲ့သဘောလည်းရှိတယ်ဒါဒေါသရဲ့သဘောတရားတွေအဲ့တော့ဒီဒေါသဖြစ်ပြီလို့ဆိုလို့ရှိရင်ကြမ်းတဲ့သဘောကိုလည်းရောက်ချင်ရောက်တယ်နော်ကြမ်းတဲ့သဘောကိုမရောက်ပေတခါတလေကျတော့စိတ်ပြစ်လာတဲ့သဘောရောက်တတ်တယ်အဲယောဂီများမှာကတော့ကြမ်းတဲ့သဘောကိုတော့မရောက်ဘူးဘာဖြစ်လို့လဲဆိုရင်တရားတရားမှတ်တာဆိုတော့ကြမ်းတဲ့သဘောကိုတော့မရောက်ဘူးသို့တော့တမာတိမတက်တဲ့အခါကြလို့ရှိရင်သူကစိတ်ညစ်လာတယ် စိတ်ပြက်လာတယ်အဲစိတ်တက်ကြလာတတ်တယ်အဲ့ဒါဟာနော်ဒေါသရဲ့သဘောပဲဒေါသရဲ့သဘောလက္ခဏာလို့ခေါ်ပါတယ်အဲ့တခါတလေအလိုမကျလက်စိတ်ထဲမှာခန္ဓာကိုယ်တော့မရောက်တာကိုယ်ကိုယ်ကိုစိတ်ဆိုးတာလည်းရှိတတ်တယ်စိတ်ဆိုးပြီးဆိုလို့ရှိရင်သူကရင်ဘတ်တွေကစားပြီးတော့ဒိန်ဒိန်ဒိန်လေးနဲ့ဖြစ်လာတယ်စိတ်ညစ်တယ်ဆိုတာအကြဖြစ်တဲ့အတွက်ကြောင့်ရင်ဘတ်မှာတိတ်မလှုပ်ဘူးနော်ဒါပေမဲ့ စိတ်ဆိုးတာကအတက်ဖြစ်တဲ့အတွက်ကြောင့်မလို့အတက်ဒေါသဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒါကြတော့ရင်ဘက်ကနှလုံးခုန်တာကစကားဆပြောလာပြီးဒိမ့်ဒိမ့်ဒိမ့်ဒိမ့်နဲ့နော်အဲ့လိုမျိုးအဲ့ဒါကတော့ဒေါသဖြစ်တာပြင်းလာလေလေနှလုံးခုန်အားပြင်းလေလေပဲနော်ဒေါသဖြစ်တဲ့ဟာကပြင်းလာလေလေနှလုံးခုန်အားမြန်လာလေလေပဲသူကအတက်ဒေါသကနှလုံးခုန်ပြင်းပါတယ်အကြဒေါသဆိုတဲ့စိတ်ညစ်တာစိတ်ပြစ်တာကနှလုံးတစ်လောက်မခုန်ဘူးငြိမ်ငြိမ်နေပဲသွားနေတယ်အဲ့ဒီတော့နှလုံးတွေခုန်ပြီးတော့ကြမ်းတမ်းမှုသဘောက စတင်လက္ခဏာပြလာတယ်အဲ့ဒါဟာဒေါသရဲ့မူရင်းလက္ခဏာတဲ့ဒါကြောင့်သူ့ကိုနော်တဘာဝလက္ခဏာလို့ခေါ်ပါတယ်ဒေါသရဲ့မူပိုင်လက္ခဏာဘယ်လိုရှိတယ်လဲဆိုရင်ကြမ်းတမ်းတဲ့သဘောရှိပါတယ်တခါတလေကြတော့စုပ်နေတဲ့သဘောရှိပါတယ်အဲ့ဒါဟာသူ့ရဲ့မူပိုင်လက္ခဏာသာဖြစ်ပါတယ်အဲ့ဒီသဘောလက္ခဏာဟာလူမှာရှိရင်လည်းဒီတိုင်းပဲကြမ်းတမ်းပါတယ်ကိုယ်မှာရှိတဲ့ဒေါသကလည်းဒီတိုင်းပဲတဘာသောသူမှာရှိတဲ့ဒေါသကလည်းဒီတိုင်းပဲအဲဒါကြောင့်ဒေါသမှန်ရင်ဘယ်သူမှပဲရှိတဲ့ဒေါသဖြစ်စေ ကြမ်းတမ်းတဲ့သဘောကနော်အဲတူညီပါတယ်အဲဒါကြောင့်ဒေါသရဲ့မူရင်းမူပိုင်လက္ခဏာသည်ကြမ်းတမ်းခြင်းလက္ခဏာဖြစ်ပါတယ်ဒါနံတရားတွေတဲ့ကဒါတော့ယုတ်တရားဖြစ်စေနံတရားဖြစ်စေယုတ်တရားနန္ဒနန္တရားတို့ရဲ့သဘောတဘာဝလက္ခဏာလေးတွေကသူ့ဘာသာသူရှိတယ်ဒါတော့မိမိကတရားစအထုတ်ခါစမှာတမာရီမရသေးတဲ့ပုံကောင်များကပထမစပြီးတော့အဲ့ဒါကိုတွေ့ဖို့ကနည်းနည်းလေးတော့ သူကပထမတရက်နေ့မှာတိတ်မမြင်ဘူးနောက်3ရက်3ရက်ကြာလောက်မှစထင်ပါတယ်အခုလိုချိန်ဆိုတာကတော့တော်တော်လေးရိတ်ဆမိတဲ့အရွယ်အချိန်တောင်ရောက်ပါပြီဒါတော့မိမိတို့ကစိတ်ထဲမှာတစ်ခါတလေပြင်းတာလဲပေါ်ရတယ်နော်ပြင်းတာပေါ်လို့ရှင်ဒါပြင်းတဲ့သဘောရဲ့သဘာဝကတဖြည်းဖြည်းနဲ့စိတ်တွေလေးကျသွားတာကိုပြောတာပါဒါတော့အဲ့ဒါလေးကသူ့ရဲ့မူရင်းလက္ခဏာပြခြင်းဖြစ်ပါတယ်အဲနောက်ပြီးတော့တစ်ခါတလေကျတော့လည်းပဲမိမိရဲ့စိတ်တွေထဲမှာအဲဒီ တက်ကြွလာတာမျိုးလည်းရှိပါတယ်ဒါသရတရားဖြစ်တဲ့အချိန်သရတရားဖြစ်တဲ့အချိန်ကျတော့ကိုကိုကိုအခွင့်အရေးတွေတီးပြီးတော့လုံပန်ခွင့်လေးတွေအော်ငါဒီချိန်လေးအားထုတ်ရတာပဲကျမကြီးလေးကောင်းတော့အားထုတ်ရတာပဲဆရာသမားပြမဲ့သူရှိတော့အားထုတ်ရတာပဲနော်ကို့မှာအခွင့်အရေးအိမ်မှာပေးတော့နေအားထုတ်ရတာပဲလို့သိတဲ့ပုဂ္ဂိုလ်များကြတော့ဒီအခွင့်အရေးလေးကိုတီးပြီးတော့ဘုရားတရားတန်ခါပေါ်မှာယုံကြည်မှုတွေနဲ့မိမိလုပ်နေရတဲ့ဟာလေးတွေကိုကြည်ညိုမှုတွေနဲ့ပေါင်းပြီးတော့တက်ကြွမှုလည်းဖြစ်တတ်တယ်ဒါတော့သရတရားကမဖြစ်စေတတ်တယ်လဲဆိုရင် နော်စိတ်ကိုရှင်စေတတ်တယ်လုံနေရတဲ့အလုပ်တွေကိုရှင်နေတတ်တယ်ဒါတော့တရားတရားရဲ့မူရင်းလက္ခဏာဒီစိတ်ကိုလှုပ်တဲ့အလုပ်နဲ့ပတ်သက်ပြီးတော့မှကြီးစေခြင်းလက္ခဏာရှိတယ်တဲ့တရားတရားဟာကြီးအောင်လှုပ်တတ်တယ်အဲ့ဒီတော့စိတ်ကလေးတွေရှင်ပြီးတော့ကြီးနေတယ်ဆိုတာမိမိရဲ့တရားတရားတက်ကြွတဲ့အချိန်မျိုးမှာဖြစ်တာပါဒါကြောင့်တစ်ခုစီတစ်ခုစီသူ့လက္ခဏာနဲ့သူရှိပါတယ်ဝါယောမှာအဲယုတ်တရားဘက်ကလည်းဝါယောကဝါယောတတ္တပထဝီကပထဝီတတ္တ ပထဝီမှာကျတော့တောင်တင်းအဲပထဝီမှာကျတော့မာကြောတဲ့သဘောနော်နုညံ့တဲ့သဘောလို့သူ့သဘောလေးတွေသူရှိတယ်ဒါကသူ့ရဲ့မူပိုင်လက္ခဏာအာဘောကျတော့စီအဲဖွဲ့စည်းတတ်တဲ့သဘောယုံစည်းတတ်တဲ့သဘောအဲ့ဒီသဘောသဘာဝကသူ့ရဲ့မူရင်းလက္ခဏာတေဇောကတော့ပူတဲ့သဘောအေးတဲ့သဘောနှွေးတဲ့သဘောဒါတွေကခန္ဓာကိုယ်ထဲမှာအမတန်ထင်ရှားတယ်ထိုင်လာလို့ခဏလောက်နေရင်တဖြည်းဖြည်းနဲ့တောင့်လာတယ်တောင့်လာတာလေးကြာလာရင်ပူလာတယ်ဒါတော့တောင့်လာတွေကိုသိလိုက်တဲ့ချိန်ခါမှာယောဂီကအော် ဒါပထဝီရဲ့လက္ခဏာကိုသိလိုက်တာပဲပထဝီကတောက်တဲ့သဘောပြော့တဲ့သဘောရှိတော့တောက်တာကိုသိရင်ဒါပထဝီရဲ့အဲပထဝီရဲ့သဘောကိုသိတာပဲအဲ့ဒီကနေတဖြည်းတောက်တဲ့နေရာဟာကြာလာရင်သူတို့ရင့်ပထဝီဆိုတော့ဖတ်တာရဲ့သဘောတွေဖြစ်တဲ့အတွက်အတွင်းနဲ့မှလည်းဒီဘက်ကပထဝီနဲ့ဟိုဘက်ကပထဝီနော်ဒီဘက်ကဟာဝါအာဘောနဲ့ဟိုဘက်ဒီဘက်ကဝါယောနဲ့ဟိုဘက်ကဝါယောအဲ့ဒီလိုတွေသူတို့သူတို့ကြီးလက်ထိကြိုက်တွန့်ကန်မှုတွေရှိတော့ကြာတော့ဖြည်းဖြည်းဘူးလာတယ်ဟောပူတာလေးထင်ရှားရင် တည်စောတဲ့သဘောလေးထင်ရှားပြန်ရောအေးတောင့်တာနဲ့ပူတာနှစ်ခုရောလာတော့ကံအားဖြစ်လာပြန်ပြီအဲ့ဒါလေးကဟိုဘကိုရွရွဒီဘကိုရွရွနဲ့တဖြည်းဖြည်းနဲ့ဝေဒနာလေးတွေကရွမှုခံစားရတယ်အဲ့ဒီလိုမျိုးလေးတွေတွန်းကန်လာတဲ့သဘောလေးတွေကဝါရောရဲ့သဘောလေးတွေဖြစ်ပါတယ်ဒါတော့ယောဂီကအဲ့ဒီလိုမျိုးလေးနော်တောင်တင်းတွန်းကန်လှုပ်ရှားပူတာနှွေးတာလေးတွေတွေ့လို့ရှိရင်တောင်တင်းတဲ့သဘောနော်မာတဲ့သဘောပြောတဲ့သဘောဟာပထဝီနော်ပူတဲ့သဘောအေးတဲ့သဘောတွေကြတော့ ဒေဇောအာတနေရာတွေကမဟုတ်ဖက်နဲ့ဟိုနာကရွေ့ဒီနာကရွေ့ဟိုကိုပြန့်ဒီကိုပြန့်ပြန့်တဲ့သဘောတွေကတော့ဘာရောတရဲ့သဘောလို့အဲ့ဒီလိုမျိုးမိမိစိတ်ထဲကသိပေးရပါမယ်အဲနာမည်တက်ဆရာမလိုပါဘူးအတိကလေးပါရင်ဒါသူ့ရဲ့ပရမတ်ကိုသိတယ်လို့ပဲခေါ်ရပါတယ်တနေ့သူ့ရဲ့ကိုယ်ပိုင်လက္ခဏာကိုသိတယ်လို့ဆိုရပါတယ်မိမိကနာမည်တက်ဆရာမလိုပါဘူးသူဖြစ်နေတာလေးကိုသိလိုက်မိပြီဆိုရင်နာမည်မတက်တော့လည်းမှန်နေပါတယ်အဲကြောင့်အဲ့ဒီလိုမျိုးလေးနန္တရားဘောဘောယုတ်တရားဘောဘော ဖြစ်တဲ့ချိန်ခါမှာတည်ပြီးဆိုရင်ယောဂီကသူယောဂီကိစ္စပြီးနေပါပြီနော်ပါဠိမှာကတော့ဇာနာတိဇာနာတိဒီလိုပဲသုံးပါတယ်ဘာလဲလို့ပြောရင်ယောဂီဒီတိဤတိဤတိဤနဲ့အဲ့လိုလေးပဲအဆုံးသတ်ပါတယ်ဒါကြောင့်ဒုက္ခဝဝေဒနာဝိရိယမာနဒုက္ခဝေဒနာဝိရိယမိဒီပသနာဒီဩခန္ဓာကိုယ်မှာခံရခဲ့တဲ့ဒုက္ခဝေဒနာဖြစ်ရင်လေယောဂီဒီဒုက္ခဝေဒနာဖြစ်တယ်လို့သိဤတဲ့ဟောသိတာလေးနေပဲဆုံးတယ်ဒုက္ခဝဝေဒနာဝိရိယမာနဒုက္ခဝေဒနာဝိရိယမိဒီပသနာဒီခန္ဓာကိုယ်မှာ ပေါ်ပါတက်တာပြီးတော့နေတဲ့ခါကျရင်လည်းပဲခံစားမှုဝေဒနာကပေါ်ပါတက်တာတော့ကောင်းနေတဲ့အတွက်ကြောင့်မလို့ဩဒုက္ခဖြစ်ရင်ဖြစ်တယ်လို့သိတယ်တဲ့တခါတလေကျတော့ဒုက္ခနဲ့ဒုက္ခကြားမှာရှိနေတယ်တော့ဒုက္ခဘက်ကိုလည်းမရောက်ဒုက္ခဘက်ကိုလည်းမရောက်သို့တော်လည်းပဲဒီနေရာလေးကတော့နေရာလေးတစ်ခုဖြစ်နေတော့ရှိနေတယ်ဆိုတော့မိမိကနာမည်ပဲမတတ်တတ်တော့လဲဒုက္ခနဲ့ဒုက္ခကြားသဘောတရားဟာဩငါနာမည်မတတ်တတ်လိုက်မိမဲ့လည်းပဲဒါကတော့ဥပ္ပခာဝေဒနာပဲဖြစ်ရတော့မယ်လို့မှန်းဆထောက်ဆပြီးတော့သိနေပါတယ်ဒါကတော့ အဲသူကအနုမာနဉာဏ်လို့ခေါ်ပါတယ်နှိုင်းဆဖိုက်ထောက်ဆပြီးတော့မှသိရတာပါဥပ္ပခါကတော့ခက်ခဲပါတယ်သိဖို့မြည်တော့ပင်ဖြစ်စေဖြစ်လာတဲ့ဝေဒနာကိုဖြစ်စေနော်အဲစိတ်ကိုဖြစ်စေဓမ္မကိုဖြစ်စေကာယကိုဖြစ်စေရုပ်ကိုဖြစ်စေနာမ်ကိုဖြစ်စေတစ်ခုချင်းတစ်ခုချင်းပေါ်လာတဲ့ဟာလေးတွေကို သိလိုက်ရင်အဲ့ဒါသဘာဝလက္ခဏာသိတယ်ဒီနေ့ကိုယ်ပိုင်လက္ခဏာကိုသိတယ်လို့ခေါ်ပါတယ် အဲအဲ့ဒီကနေကိုယ်ပိုင်လက္ခဏာဆိုတော့ယုံနေနံနေပေါ်လာတိုင်းပေါ်လာတိုင်းပေါ်လာတာကိုသိလိုက်တာကိုပဲဒါသဘာဝလက္ခဏာကိုသိပြီလို့ဒါအကြမ်းမြင်ပြောလို့ရပါတယ်မိမိကိုယ်ကိုနော်ဆုံးဖြတ်ကြည့်ခြင်းနဲ့ဆိုရင်ငါသည်ပေါ်လာတိုင်းပေါ်လာတိုင်းရုပ်ကိုပဲပေါ်ပေါ်နံကိုပဲပေါ်ပေါ်နော်ပေါ်လာနေတဲ့ပစ္စုပန်တဲ့အာယုံလေးကိုငါသိပြီလားသိပြီဆိုရင်ခြုံပြီးတော့ဩငါသဘာဝလက္ခဏာကိုတော့မိနေပြီလို့ဒီလိုကောက်ချက်ချလို့ရပါတယ်နာမည်မတတ်တတ်ပေမဲ့ကိစ္စမရှိပါဘူးအတူ ဘလောက်တိတယ်လဲဆိုတော့နှုတ်ကိုကြည့်လိုက်ရင်ဒါတိပါတယ်ဒါတော့ဖြစ်ဖြစ်ဖြစ်ချင်းတိပြီးဖြစ်တာနေတိပြီးဆိုလို့ရှိရင်ဒါသဘာဝလက္ခဏာပိုင်းဆိုင်ရာကိုတော်တော်လေးတိပြီးအဲသဘာဝလက္ခဏာပြီးတော့တော့တာမညာလက္ခဏာဆိုတာကအနိစ္စအနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးကိုပြောတာပါဘယ်ရုပ်ဘယ်နာမဆိုးနော် ဟုတ်တော်အဘာဝတော်အနိစ္စတော့ဖြစ်ပြီးရင်ပြည့်ရတဲ့သဘောဖြစ်ပြီးရင်ပျောက်ရတဲ့သဘောရှိပါတယ်ဒါတော့ဖြစ်ပြီးရင်ပြည့် ဖြစ်ပြီးရင်ပြောက်ဖြစ်ပြီးရင်ပြောက်ပေါ်ပြီးရင်ပြောက်ပေါ်ပြီးရင်ပြောက်လို့အဲ့ဒါလိုလေးနော် ပေါ်ပြောက်ပေါ်ပြောက်ကလေးကိုတိရိပ်ရိပ်စားမိလာပြီဆိုရင်ဘယ်ရုပ်ဘယ်နာမဆိုနော်တခုတည်းပဲဖြစ်စေအောင်တော့တန်တတိအစဉ်အဖြစ်ဥပမာအဖြစ်ပြောကြပါစို့အာခန္ဓာကိုယ်မှာတောင့်နေတာကြီးကိုမိလို့တောင့်တယ်တောင့်တယ်တောင့်တယ်လို့မှတ်တယ်ဆိုပါစို့တောင့်တယ်လို့စသည်သည်ချင်းမှတ်တာကပထဝီဓာတ်ရဲ့သဘောကြီးကိုမှတ်နေတာပါတောင့်တော့တင်းတင်းကြီးတနည်း ဝါရော့တက်လို့လည်းပြောလို့ရပါတယ်သို့တော့ပထူဖြစ်စေဝါဟောဖြစ်စေကိစ္စမရှိပါဘူးတောင်းတာကိုစစ်ကမိရင်ဒါသဘာဝလက္ခဏာကိုမိပြီတောင်းတာကိုတောင်းတာကြီးဇက်တိုင်းဇက်တိုင်းသွားနေတော့သွားနေတဲ့ဝေဒနာခံစားနေတဲ့ခါမှာဝေဒနာကဆက်ဖြစ်နေတဲ့အတွက်ကြောင့်မလို့မှတ်တဲ့စိတ်ကလည်းဆက်ဖြစ်ပါတယ်တောင်းတယ်တောင်းတယ်တောင်းတယ်လို့အဲ့တော့မိမိရဲ့ခန္ဓာကိုယ်ထဲမှာတောင်းတဲ့နေရာလေးကစက်ခနဲ့စက်ခနဲ့စက်ခနဲ့တင်းခနဲ့တင်းခနဲ့တင်းခနဲ့ဒီလိုလေးတွေလည်းစိတ်ထဲမှာခံစားမိပါတယ်ဝေဒနာအဲဝေဒနာဖြစ်တဲ့နေရာကိုစက်ကစိုက်တော့ ခံစားမှုနုနုကလေးတွေကိုလည်းပဲနော်သူပင်တေးတော်လဲတမာတိကထက်လာတော့အဲ့ဒီစစ်စစ်စစ်စစ်မြင့်မြင့်မြင့်မြင့်ကလေးတွေကိုလည်းမိပါတယ်။ဩအတွင်းထဲမှာဖြစ်နေတာကတပုံစာနဲ့မှမဟုတ်ပဲတခါတလေတင်းကနေတခါတလေမြက်ကနေတခါတလေစစ်ကနေတခါတလေစုကနေတခါတလေပြန့်ကနေတခါတလေကြတော့နော်ပြန်နေရစုလိုက်အထက်တက်လိုက်အောက်ဆင်းလိုက်ပြန်စုလာလိုက်ပေါ့လာလိုက်နော်လေးလာလိုက်ထူလာလိုက်ပါလာလိုက်ဒီလိုလေးတွေကိုရိပ်မိရိပ်မိလာတယ်ရိပ်မိတော့ဩဝေဒနာဟာငါ ဒီဖြစ်တဲ့နေရာကိုစိုက်ကြည့်တော့တေးသေးချာချာစိုက်ကြည့်တော့ဖြစ်ပုံဖြစ်နေမတူပါလားလို့အဲ့ဒါလိုလေတီးပြီးတော့ရိပ်မိပြီးတော့တခုပေါ်တခုပြောက်တခုပေါ်တခုပြောက်ပေါ်လာတာဟာရှေ့ဟာနေတော့ဟာလည်းမတူဘူးမသိတော့အဲ့ဒီတေးသေးတေးသေးကလေးတွေဖြစ်တာလေးတွေကိုစိတ်ဆက်မိပြီလို့ဆိုလို့ရှိရင်ဒါဟာအိဋ္ဌလက္ခဏာမြင်တယ်လို့ခေါ်ရတာပဲဘာဖြစ်လို့လဲဆိုရင်အိဋ္ဌဆိုရင်ပြောင်းစရာအကြောင်းမရှိဘူးအနိစ္စမကြောင်းဝေဒနာပင်ခံစားနေရဆိုလဲခံစားမှုဝေဒနာတင်းနေတဲ့ဝေဒနာတောင့်နေဝေဒနာမှာ အမျိုးမျိုးကလေးတွေအထူအပအကြီးအသေးအစုအပေါ့အထူဒီအလေးအပေါ့ဒါလေးတွေမတူကြတာကိုမိမိက ခွဲခြားခွဲခြားပြီးတော့သိလာတယ်နော်အေးတခုလေးခံစားမယ်လို့မှတ်ခါမှရှိသေးတယ်မှတ်တယ်သိလိုက်တဲ့ဟာလေးဟိုတည်းမှတ်လိုက်တာနဲ့နောက်တစ်ခုပျောက်သွားပြီပထမပျောက်သွားပြီနောက်တစ်ခုကပေါ်လာပြီအစားအသစ်ပေါ်လာပြီဒီလိုလေးတွေသိသိလာတယ်ဒါကြောင့်ဟုတ်တော်အဘာဝတော်ဟုတ်တော်ဖြစ်ပေါ်လာပြီးတော့အဘာဝတော်ပျောက်သွားသောကြောင့်အနိစ္စအနိစ္စလက္ခဏာတဲ့ဒါကြောင့် ဒါဟာအနိစ္စလက္ခဏာကိုမြင်တာဒါတော့ဖြစ်တာလေးတွေကိုမှတ်ရင်မှတ်ရင်မှတ်ရင်ကနေဆုံးတခါတလေကြတော့ဘယ်ဟာကြည့်ကြည့်နော်ဘယ်ဟာကြည့်ကြည့်ဘဒွေအဘောဒေဇောဝါရိုက်လို့အဘောကပင်တက်တော်လဲပဲမှတ်နေတဲ့ပုဂ္ဂိုလ်ကတော့ပေါ်ပြီးပြောက်ပေါ်ပြီးပြောက်ပဲတွေ့တယ်အေးတွေ့ပါများတဲ့ခါကျတော့သင်္ခါရသဘောရိပ်မိလာတယ်ဩဒါတော့ဖြစ်ချင်းဖြစ်ချင်းသဘောတရားဆိုတာဒီရုပ်တဏ္ဍာနေမှာအများအားရှိပါလားလို့စိတ်ထဲမှာသွားပြီးတော့ထင်လိုက်မြင်လိုက်တဲ့အခါရုပ်တဏ္ဍာနေဟာဘယ်ဟာမှခိုင်ခိုင်မာမာတည်တန့်ပြီးတဏ္ဍာနဲ့ဖြစ်နေတာမရှိဘူးလို့ အတိကလေးကဖြစ်ဖြစ်တော့ဘယ်ရုပ်ဘယ်နာပဲကြည့်ကြည့်ပြင်ပြီးရင်ပြရတယ်ဆိုတော့နော်ဒီဥဒိယဘယအဘိနပတိပိလနာဒုက္ခတဲ့ဥဒိယဘယဆိုတာဖြစ်ပြီးရင်ပြပေါ်ပြီးရင်ပြောက်ဒီသဘောသဘာဝကြီးကဇက်တက်ဇက်တက်တန်းပြီးတော့သွားနေတာကိုပဲအဘိနအမြင့်မပြပတိပိလနာဆိုတာနှိမ့်ဆက်တာလူကိုရိုက်တာတော့မဟုတ်ပါဘူးသို့တော်လည်းပဲသဘာဝကြီးကမကောင်းတော့ကိုယ်အခန်း ကိုကိုမျောမှန်းတာနဲ့ကိုလိုချင်တာနဲ့သူတို့ဖြစ်နေတာနဲ့မကိုက်တော့ဒါကြီးကစိတ်ထဲမှာနော်မကျင်တဲ့ဇာကြီးသဘောမကျဇာကြီးလက်မခံနိုင်ဇာကြီးတွေးမိတယ်ခံစားမိတယ်အဲ့ဒါဟာဒုက္ခရဲ့သဘောကိုမြင်လို့ပါဒါဒုက္ခလက္ခဏာတဲ့ဘယ်ရုပ်ပဲနာမည်ရှိသူဒီတိုင်းပဲတွေ့တယ်အေးအဲ့ဒီသဘာဝတွေကိုကြည့်လိုက်တဲ့အခါကျတော့အခိုင်အမာအနှစ်သားအဖြစ်နဲ့မရှိတာကတကြောင်ကိုဖြစ်ခြင်းတဲ့သဘောကိုတော့ဖြစ်အောင်လို့အမိန်ပေးလို့မရတာကတကြောင်ခိုင်မာနေတဲ့ဆိုတဲ့သဘောတဘာဝ ရုပ်ထဲနာနဲ့မှာဉာဏ်နဲ့စူးစိုက်ပြီးတော့ဥပဒနာဉာဏ်နဲ့ထောက်ကြည့်တော့ဘယ်နေရာမှာမှမာမာခိုင်ခိုင်မြဲတယ်ဆိုတာလည်းမရှိတာတကြောင်အဲ့ဒါကြောင့်မလို့ဩဒါအနတ္တသဘောဆိုတာဒါကိုပဲဒါပြောတာပဲအဲ့ဒါလို့သိလာတယ်ဒါတော့အဲ့ဒါလို့အသိဟာရုပ်ဖက်ကိုကြည့်ရင်လည်းဒီသုံးခုတစ်ခုခုသွားတွေ့လိမ့်မယ်မမြဲတာကိုတွေ့မှလားမမြဲခြင်းကြောင့်မလို့နှိမ့်စစ်တဲ့သဘောဒုက္ခကိုတွေ့မှလားနော်မမြဲဘူးဆင်းရဲတယ်ဆိုတဲ့သဘောတရားဟာနော်ဝိပဿနာမှာဒီ အဲဝိပရိနာမသဘောဆင်းရဲတဲ့သဘောတွေဆိုတာကဒါအတ္တသဘောမှမဟုတ်ပဲအတ္တဆိုတာကကိုလိုချင်တာဖြစ်တယ်ကိုအစိုးရတဲ့အတိုင်းဖြစ်တယ်ကိုအမိန်တိုင်းဖြစ်တယ်ကိုစန္ဒအတိုင်းဖြစ်တယ်ပြောတာကိုအမိန်ကိုကိုအမိန်ကလည်းမညောင်းဘူးကိုဩဇာလည်းမညောင်းဘူးကိုစန္ဒနဲ့လည်းတခုမှမကဲ့ဘူးရုပ်သဘာဝနံသဘာဝအတိုင်းသာလင်းဖြစ်နေရတာသွားသွားပြီးတော့တွေ့တတ်တယ်အဲ့ဒါလိုတွေ့တာဟာအနတ္တရဲ့သဘာဝတွေ့တာပါအနတ္တလို့စလုံးနဲ့မချိတ်တတ်ပေမဲ့ပါဇက်ကမပြောတတ်ပေမဲ့ဉာဏ်မှမိရင်ဒါအနတ္တမိတယ်လို့ခေါ်ပါတယ်ဒါတော့အနိစ္စ ဒုက္ခအနတ္တလက္ခဏာသုံးပါးတစ်ပါးပါပေါ်လာရင်တာမညာလက္ခဏာကိုမြင်ပါတယ်လို့ဆိုပါတယ်ဒါတော့ဒီရုပ်တင်နန်းနေရဲ့နော်အနိစ္စဒုက္ခအနတ္တတဘာဝကိုမြင်ရင်ယုံနံတို့ရဲ့တာမညာလက္ခဏာကိုမြင်တယ်လို့ခေါ်ပါတယ်သုံးပါးလုံးတစ်ပြိုင်တည်းတော့မြင်ခြင်းမှမြင်မယ်မိမိအာတန်ယာတန်ယာနော်မြင်တတ်ပါတယ်တချို့ကအနိစ္စကိုမြင်တတ်တယ်တချို့ကဒုက္ခသဘောထင်ရှားတယ်တခုကတချို့ကအနတ္တသဘောမှာပိုးပြီးတော့ညာနဲ့မှရှင်းတတ်တယ်တယောက်နဲ့တယောက်မတူတတ်ပါဘူးနော်ဒါကြောင့်ဘေဟာပေါ်ပေါ်တဘာပေါ်ရင်တစ်ခုဖြစ်ရင် ကျန်တဲ့နှစ်ပါးကလည်းပဲတောင်းကြတဖြည်းဖြည်းနဲ့ပေါ်သွားတာပါပဲအဲ့ဒါတော့အဲ့ဒီလိုမျိုးရုပ်တည်နံတွေမှာသူတို့ရဲ့ကိုယ်ပိုင်လက္ခဏာတာမညာအဲတဘာဝလက္ခဏာအများဆိုင်လက္ခဏာအနိစ္စဒုက္ခအနတ္တကိုပြောတာပါအဲ့ဒါကတော့တာမညာလက္ခဏာအဲ့ဒီလက္ခဏာနှစ်ပါးကိုမြင်ပြီဆိုရင်ယောဂီကဒါဝိပဿနာထဲမှာနော်ဝိပဿနာနယ်တဲ့ကို ရောက်နေပြီရုပ်တည်နံတွေကိုရှုနေပြီလို့လို့ဆိုရပါတယ်အဲနောက်သူတို့နဲ့အတူတကွပဲအဲ့ဒါလိုမြင်လိုက်ပြီဆိုလို့ရှိရင်လက်ဒါယောဂီဟာ ဖြစ်တာကိုဖြစ်လာမှန်းသိပြီဆိုလို့ရှိရင်ရုပ်ဖြစ်တာရုပ်ဖြစ်စေနာမ်ဖြစ်စေဖြစ်တာကိုဖြစ်မှန်းသိပြီဆိုရင်ဒီယောဂီကရုပ်နာမ်ကိုမြင်ပြီလို့ဆိုရပါတယ်ဥပမာအားဖြင့်နော်ဖောင်းတဲ့ပိနဲ့လို့မှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာဖောင်းတဲ့ရုပ်ကလေးနဲ့ဝမ်ဘက်ကလေးတစ်ဖြည်းဖြည်းဖောင်းတာနဲ့စိတ်ကလေးနဲ့တွဲမိရင်ကတ်နေတဲ့အချင်းဟာဒါသူယုံနာကိုသိတယ်လို့ခေါ်ရပါတယ်သူစိတ်ကကတ်လို့ဒါလည်းရင်ဒါလေးကိုဖောင်းတယ်လို့အတိထဲမှာပေါ်တာသူစိတ်ကကတ်နေလို့ဒါလည်းရင်ပိန်တာကိုပိန်တယ်လို့သိလိုက်တာစိတ်က အာယုံနဲ့တွဲနေလို့ဒါလျင်ဝင်နေထွက်တယ်ဆိုတဲ့အာနာပါနာကိုသိတာအဲ့ဒီလိုမျိုးစိတ်ထဲမှာရှင်းပြီဆိုရင်ယောဂီကဒါယုံနဲ့နာကိုမြင်တယ်လို့ပြောရပါတယ်အရှုခံကယုတ်ပါဘာရော့တတ်ပါပဲနော်ရှုတဲ့ဟာကဉာဏ်မှာနော်ဒါကတော့ဝိပဿနာမဂ္ဂ၅ပါးဖြစ်နေဝိပဿနာမဂ္ဂ၅ပါးဖြစ်နေတယ်လို့ပြောတာပါဒါကြောင့်မလို့အရှုခံကယုတ်ရှုတာကနာဒါယုံနဲ့နာလို့ဆိုပါတယ်အဲ့ဒီတော့မှတ်တဲ့ခါမှာနောက်ထပ်အဲ့ဒါလေးပြီးရောအကြောင်းအကျိုးကလည်းလိုက်လာပါတယ်နော် ဖောင်းတာရှိလို့ဖောင်းတဲ့စိတ်ဖြစ်ရတယ်ပိန်တာလေးရှိလို့ပိန်တဲ့စိတ်ကလေးဖြစ်ရပါတယ်နော်ပိန်တာဖောင်းတဲ့ချိန်ခါမှာဖောင်းတယ်လို့ဖြစ်တဲ့စိတ်ဒီဖောင်းခြင်းကအကြောင်းကိုခံပြီးတော့နောက်ကနေလိုက်ပြီးတော့မိမိကမှတ်ပါတယ်ဒါကြောင့်မလို့ဖောင်းတယ်ဆိုတာဖောင်းတာကအကြောင်းဘိန်းနာကအကျိုးနော်ဝင်လေထွက်လေဖြစ်တာမလဲထုံးနည်းလည်းကောင်းတူစွာပါပဲဝင်လေလေဝင်လာတာကအကြောင်းဝင်တယ်လို့သိလိုက်တာကအကျိုးနော်ဒါတော့အကြောင်းကျိုးအဲ့ဒီလိုလေးတွေတွဲပါတယ် အဲလမ်းလျှောက်တဲ့ခါကျမှလမ်းလျှောက်တဲ့ခါမှာဆိုလို့ရှိရင်တော့ခြေထောက်ကလေးနော်ညာဘက်ကလှမ်းတယ်ဆိုရင်လည်းလှမ်းတာကအကြောင်းလှမ်းတာရဲ့နောက်ကနေပြီးတော့အဲလှမ်းတယ်လို့သိတာလေးကအကျိုးအဲတခါတလေကြတော့လည်းနန္တရားကဥဆောင်တတ်ပါတယ်နော်လှမ်းခြင်းတဲ့စိတ်ကလေးပေါ်တယ်လှမ်းခြင်းတာကအကြောင်းလှမ်းတဲ့ခြေထောက်ကလေးကအကျိုးနော်အဲ့ဒါလိုလည်းရှိပါတယ်ဒါတော့တခါတလေမှနန္တရားကအကြောင်းယုတ်တရားကအကျိုးတခါတလေမှယုတ်တရားကအကြောင်းနန္တရားကအကျိုးနော်ဘယ်သူက အဲဘသူကဥဆောင်တယ်လို့ပြောလို့မရပါဘူးမိမိစိတ်ထဲမှာနာငါဥဆောင်နေတယ်လို့မှတ်လိုက်ရင်ဒါနာငါအကြောင်းပြုတ်ကအကျိုးနော်အဲ့ဒါလိုလည်းရှိပါတယ်အဲတသမတ်ထဲတော့မရှိပါဘူးမိမိစိတ်ထဲမှာမိဖို့ဒါလည်းအဓိကပါဒါတော့မိမိကမိနေပြီဆိုလို့ရှိရင်တော့နော်ယုံနာကိုတိအကြောင်းကျိုးကိုလည်းမိတော့တာပါပဲယုံနာတိလို့ကြောင်းကျိုးမိတယ်ဆိုရင်ထိုယောဂီသည်အိမိနာပဏညာနိနာတမနာကတော့ယုတ်ကိုယုံမှန်းသိတဲ့ယုတ်ကိုပိုင်းပိုင်းခြားခြားသိတာကရူပပရိစ္ဆေရညာ နာမ်ကိုပိုင်းပိုင်းခြားသိတာကနာမပရိစေတညာဒါတော့ယုတ်နဲ့နာမ်နှစ်ခုကိုပိုင်းပိုင်းခြားခြားသိတော့ယုတ်နာမ်နာမရူပပရိစေတညာယုတ်နာမ်ကိုပိုင်းခြားပြီးတော့သိတဲ့ညာလို့ဒီလိုခေါ်ပါတယ်ဒါတော့ယုတ်တဲ့နာမ်နေဖြစ်တဲ့အခါမှာအကြောင်းနဲ့အကျိုးအတွဲလိုက်အတွဲလိုက်တာလင်သွားနေပါတယ်နောက်အကြောင်းကျိုးပြတ်နေတဲ့ဟာဆိုတော့မရှိပါဘူးဒါတော့ကြောင်းကျိုးဆက်ဆက်ပြီးတော့မိမိကစိတ်ထက်မှမိပြီဆိုလို့ရှိရင်ဒါဟာနော်ဒီ ရုပ်နဲ့နာမ်ရဲ့အကြောင်းကျိုးကိုသိတဲ့ဉာဏ်မိတဲ့ဉာဏ်လို့ဆိုရပါတယ်။နောက်ပစ္စယပရိက္ခဟဉာဏ်ပစ္စယဆိုတာအကြောင်းပရိက္ခဟသိသိတာနောက်ဖြစ်လာတဲ့ဖြစ်လာတာရဲ့မိမိမှတ်လိုက်တဲ့ရုပ်နာမ်ရဲ့ရှေ့မှာအကြောင်းရှိတယ်အဲ့ဒီအကြောင်းလေးနဲ့တကွနော်တွဲပြီးတော့သိတာကိုပစ္စယပရိက္ခဟဉာဏ်လို့ခေါ်ပါတယ်။ဒါတော့အကြောင်းနဲ့တကွတွဲပြီးတော့သိလိုက်ခြင်းပစ္စယပရိက္ခဟဉာဏ်ဒါတော့ယုံနာကိုပိုင်းခြားပြီးတော့သိတဲ့ဉာဏ်ရဲ့ယုံနာတို့ရဲ့အကြောင်း ဟိုပိုင်းခြားပြီးတော့သိတော့ဉာဏ်ရဲ့ဤအခြေခံဉာဏ်နှစ်ပါးနဲ့ပြည့်စုံလို့ရှိရင်နာအိမိနာပါဏဉာဏ်နဲ့နာသမနာကတော့ပြည့်စုံပြီးတော့လာတော့ဝိပဿကောယောဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်သည်ဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်သည်ဝိပဿနာကောအဲသာသနေဟောဒီမြတ်စွာဘုရားရဲ့သာသနာတော်ကြီးမှာလက်တတာသောလက်တတာသောဆိုတာတက်တာရာကိုရပြီတဲ့တက်တာရာဆိုတာဟာဘာလဲလို့ပြောလို့ချင်းတန်တရားမှာ သွားကြတဲ့အခါယုံမှမသိနာမမသိအကြောင်းမှမသိအကျိုးမှမသိနဲ့သွားခဲ့ကြရတာသွားခဲ့ကြတဲ့အတွက်ကြောင့်မလို့တန်တေရပင်လယ်ကြီးထဲမှာသွားတဲ့အခါနော်ဒီပင်လယ်ကိုလူကထောက်လို့မမိသလို ထောက်ရတီးရမရဘူးအားကိုရမရဘူးတဲ့ဒါတော့အခုယုံနာနဲ့ကွဲတိလာတယ်အကြောင်းကျိုးတွေတိလာပြီဆိုလို့ရှိရင်တန်တရားမှာထောက်ရတီးရအားထရရလာတယ်တဲ့ဟောဒီညာကမိမိအတွက်နော်လက်တသာတော့နော်ဆင်းရဲဒုက္ခတွေခံစားရတဲ့အခါတွေ့ရတဲ့အခါမှာလည်းပဲပြောမယ်ဆိုလို့ရှိရင် နော်ယုံမှန်နံမှန်သိပြီးတော့အကြောင်းကျိုးသိလာတဲ့အတွက်ကြောင့်မလို့အဲမိမိကတန်တရားမှာတက်တာရာကိုရရလာပြီဒါတာပဋိထောထောက်ရတီယာအာကိုရအာထရာကိုလည်းရလာပြီနော်နိယတဂတိကောဒီအသိဉာဏ်ကလေးမပြောက်မပြစ်ဖက်နဲ့ယုံနာကိုသိတဲ့ဉာဏ်အကြောင်းကျိုးကိုသိတဲ့ဉာဏ်လေးတွေနဲ့ဘောကတတုံကွယ်လွန်သွားကမယ်ဆိုလို့ရှိရင်လည်းနိယတဂတိကောဖြစ်ရတဲ့ဘောကမြဲပါတယ်တဲ့ဆိုလိုတာကတော့ နော်ဒီအသိဉာဏ်ကလေးနဲ့ကွယ်လွန်သွားကြတဲ့ပုံကိုယ်တွေဆိုလို့ရှိရင်ကောင်းရာသူကတိဘုံကိုရောက်တာတေးကြတယ်လို့ပြောခြင်းဖြစ်ပါတယ်နိယတဂတိကောဒါကြောင့်မလို့နိယတဂတိကောသုလသောတာပန်တို့နာမှာတဲ့သုလသောတာပန်လို့တောင်ခေါ်နိုင်ပါတယ်လို့ဝိသုဒ္ဓိမြအထာဂရမှာဆိုထားပါတယ်ဒါတော့သုလသောတာပန်ဆိုတာဟာဘာပြောတာလဲဆိုရင်မဟာသောတာပန်သောတာပန်အစစ်များမှာတော့ဒိဋ္ဌိနဲ့ဝိသိကိစ္စကိုပယ်ပြီးဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကအပယ်လေးပုံကိုပယ်တော့အခါကာလမှာမရောက်ရတော့ပါဘူး ဒါတော့မဟာသောတာပန်လို့ခေါ်တဲ့သောတာပန်အစဉ်များမှာအပေလေးပုံကိုမရောက်တော့သလိုပဲသုလသောတာပန်လို့ခေါ်တဲ့ယောဂီဝိပဿနာနော်တည်ထားတဲ့နာမရူပပရိစ္ဆရာဉာဏ်ယုံနာကိုပိုင်းခြားသိတဲ့ဉာဏ်ပစ္စယပရိက္ခဉာဏ်အကြောင်းကျိုးကိုပိုင်းခြားသိတဲ့ဉာဏ်အကြောင်းကျိုးကိုခွဲခြားသိတဲ့ဉာဏ်ဤနှစ်ဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုသုလသောတာပန်လို့ခေါ်ပါတယ်တဲ့။ဘာကြောင့်လဲဆိုရင်ဒီဉာဏ်နှစ်ဉာဏ်မပြတ်ဖက်နဲ့နော်မိမိရဲ့အဲ့ဒီအတိဉာဏ်ကလေးနဲ့ကွယ်လွန်သွားမယ်ဆိုရင် သူလည်းပဲမဟာသောတာပန်မဟာသောတာပန်ကဲ့သို့ကောင်းရာသူကတိဘွားတို့တာလည်းရောက်ရလာရပါတယ်တဲ့ဒါကြောင့်နိယတဂတိကောမဟာသောတာပန်ကြီးတွေလိုပဲကောင်းသောဂတိကို လာရောက်ရပါတယ်ဒါကြောင့်မိမိတို့အားထုတ်တဲ့ခါတွေမှာဝိပဿနာရဲ့အကျိုးကိုသိလို့ရှိရင်အမတန်မှအားထုတ်ခြင်းစရာကောင်းပါတယ်ဩဒီအသိဉာဏ်လောက်တော့တို့ဘာပဲပြောပြောဒီနော်ရှေ့ရဲ့ရှေ့ရဲ့အတွက်မှာရလဲရနေကြပါတယ်တချို့ကနော်အေးရလဲရနိုင်ပါတယ် အဲ့ဒါတော့ယုံနာကွဲတဲ့ဉာဏ်အကြောင်းကျိုးသိတဲ့ဉာဏ်ဆိုတာကအခြေခံရှိတယ်အခြေခံကိုပိုင်တဲ့ဉာဏ်လေးကိုအခြေခံဉာဏ်ကိုပိုင်ပိုင်လေးရပြီဆိုတော့နော်အထက်ကရာဆရာကြီးကတော့အဲ့ဒီယောဂီမျိုးကိုသုလသောတာပန်လို့တောင်းနာမည်တက်နေပါပြီဒီသုလသောတာပန်လေးနာသုလသောတာပန်ဆိုတဲ့အသိဉာဏ်လေးကိုနော်ထိထနေရင်ယောဂီတို့အနေနဲ့နော်မဟာသောတာပန်ကြီးမဖြစ်တော့မှပဲဘဝကောင်းဘဝမြတ်တွေကိုတော့ရောက်ရှိနိုင်ပါတယ်တဲ့ နောက်ပြီးတော့လက်ဆုလသောတာပန်အဆက်ကနေပြီးတော့မှအထက်အထက်ဉာဏ်များကိုတက်သွားမယ်ဆိုလို့ရှိရင်ဝိပဿနာဉာဏ်အဆင့်ဆင့်ကူးပြောင်းပြီးတော့နောက်ဆုံးကြတော့အဲမက်မက်ဇောဖို့ဇောတွေကြမဟာသောတာပန်ကြီးတွေဖြစ်နိုင်ကြပါတယ်မဟာသောတာပန်ကိုရောက်ဖို့အတွက်အခုမိမိတို့ကျင့်နေတဲ့လမ်းစဉ်ဒီရှင်းနဲ့နောက်ကလေးပဲ꽈ပြီးတော့လမ်းကြောင်းကတော့တထက်တဒန်းနဲ့ဖြစ်နေလို့ နော်မဟာသောတာပန်ကြီးကဲ့သို့ဖြစ်နိုင်သောတရားများသာဖြစ်ပါတယ်ဒါကြောင့်သုလသောတာပန်အဆင့်ကဲ့သို့သောယုံနာကိုကွဲခြားသိတဲ့ဉာဏ်အကြောင်းကျိုးကိုပိုင်းခြားသိတဲ့ဉာဏ်မှတစ်ဆင့်တကယ်မဟာသောတာပန်ကဲ့သို့အရိယာမဉ္ဇဉ်ဘုံဉဏ်တိုင်အောင်ရနိုင်ရောက်နိုင်သည့်နော်တိုင်အောင်အာကြိုးကြိုးစားစားအားထုတ်လိုက်ကြပါယောဂီပေါင်းသူတော်ကောင်းတို့နေကင်းပဲအားထုတ်ခြင်းရောက်ပါပြီ တရားထုတ်တဲ့အခါမှာအလုတ်နဲ့ပတ်သက်တဲ့တည်တင်တည်တတ်တဲ့ဘုသူတာလေးတွေတည်တည်ပြီးတော့ထားရင် အမြင်ပို့ပို့ပြီးတော့ရှင်းတယ်အမြင်ပို့ရှင်းတော့ဉာဏ်ရှင်းတော့အသိရှင်းတော့အထောက်ရတဲ့အခါမှာတန်တရားလည်းကင်းတယ်တန်တရားဝိသိကိစ္စဆိုတော့တန်တရားဝိသိကိစ္စဆိုတာကလုပ်ငန်းရဲ့အနှောက်အယှက်ပဲ လုပ်ငန်းလုပ်တဲ့အခါတစုံတစ်ခုမှာတန်တရားဝင်ပြီဆိုရင်အဲ့ဒါမိမိလုပ်ငန်းပေါ်တည်တည်ချာချာမဆုံးဖြတ်နိုင်ကိုယ့်ရဲ့အောင်မြင်မှုအတွက်အနှောင့်အယှက်ဖြစ်တတ်တယ်။ဒါကြောင့်တရားထုတ်တဲ့အခါမှာတရားနဲ့ပတ်သက်တာလေးတွေကိုနည်းနည်းနည်းနည်းစီတနစ်နည်းနည်းတနစ်နည်းနည်းနဲ့ပြောပေးသွားပါတယ်။မနေ့ပိုင်းကတော့စာပေဘုဒ္ဓနဲ့ဆံရနေကံဘက်ကအာထုတ်တာနဲ့ဆံရဒီနေ့ဘုဒ္ဓပြောချင်တာလေးက ပရိညာဆိုတဲ့စကားလုံးလေးတစ်လုံးနော်ပရိညာပရိဆိုတာပိုင်းပိုင်းခြားခြားကွဲကွဲပြားပြားပရိကတော့ပိုင်းခြားတဲ့သဘောရှိပါတယ်သို့တော်လည်းပိုင်းခြားတယ်ဆိုတာတစ်ခုနဲ့တစ်ခုမတူညီမှုကွဲပြားတာကိုလည်းဆိုလိုတယ်ဒါကြောင့်ပိုင်းပိုင်းခြားခြားကွဲကွဲပြားပြားညာကတည်တာဒါတော့ပိုင်းပိုင်းခြားခြားကွဲကွဲပြားပြားတည်တဲ့ညာအဆက်30ရှိတယ်လို့ဒီလိုခေါင်းထဲမှာမှတ်ထားပါ မိမိတို့အားထုတ်တဲ့ခါတွေမှာဒါတွေကိုဖြတ်ကျော်သွားရတာပါရောက်တဲ့နေရာလေးတွေလည်းရောက်နေပါပြီအခြေခံပိုင်းနေရာတွေရောက်နေကြပါတယ်ဒါကြောင့်ပိုင်းပိုင်းခြားခြားကွဲကွဲပြားပြားသိတဲ့ဉာဏ်ကိုပရိညာလို့ဒီလိုခေါ်ပါတယ်ပရိညာက30ရှိတယ်ပရမဆင်ကညာတပရိညာနော်ညာတပရိညာဆိုတာသိရမယ်အပိုင်းပရိညာအပိုင်းပေါ့ ဒုတိယကတိရဏပရိညာတိရဏကကြော်လွန်တဲ့သဘောဘာဟာနာပရိညာနောက်နံပါတ်3ကဘာဟာနာပယ်တဲ့သဘောဒါတော့တိရမဲ့ပရိညာကြော်လွန်ရမဲ့ပရိညာပြီးတော့မှပယ်ရမဲ့ပရိညာလို့ဒီလိုအကြမ်းမြင်ရှိပါတယ်ဒါတော့ဒီနေရာမှာပထမအဆင့်ကတိရမဲ့ပရိညာဆိုတာကအခု တရားနာရဖြစ်စေတဏ္ဍသဘောမျိုးနည်းနည်းမနဲ့ကပြသလိုမျိုးအဲဇေယျတွေချက်တနေပြလို့ဖြစ်စေအခုလိုပြောလို့ပဲဖြစ်စေအတိတ်တခုကိုပိုင်းပိုင်းခြားခြားလေးအော်ဒါရုပ်လို့ခေါ်တယ်ဖောက်ပြန်တဲ့သဘောတရားနော်တစ်ခုနဲ့တစ်ခုရှေ့နဲ့နောက်နဲ့မတူညီဘဲနဲ့ပြောင်းလဲနေတဲ့သဘောကိုပါဠိလိုကရူပလို့ခေါ်တယ်မြန်မာလိုရုပ်လို့ဘာသာပြန်တယ်သဘောအနှစ်သာရပရမတ်မှာကတော့ဖောက်ပြန်တာကိုခေါ်တာ ဒါတော့ဖောက်ပြန်တယ်ဆိုတဲ့သဘောတရားကိုပါဠိလိုယုတ်လို့နာမည်ပေးပြီးတော့ယုတ်သဘောတွေကိုရူပလို့ခေါ်တယ်လို့ကိုကသိသွားတယ်ဉာဏ်နဲ့မှယုတ်သဘောလေးကိုရှင်းသွားပြီ နာမနံဆိုတာကြတော့ညွတ်တဲ့သဘောပြောတာညွတ်တယ်ဆိုတာအာယုံရှိတဲ့ဘက်ကလေးကိုညွတ်ညွတ်ပြီးတော့သိစရာလေးဘက်ကိုအာယုံရှိတဲ့ဘက်ကလေးကိုစိတ်ကရောက်ရောက်သွားတာအဲ့ဒါလိုရောက်သွားတဲ့သဘောကိုနံလို့ခေါ်ပါတယ်အကြံပြင်းပြောရင်တော့သိစရာအာယုံကိုသိတတ်တဲ့သဘောညွတ်သွားတဲ့သဘောလေးကိုနံ ဒါတော့ယုတ်နဲ့နံဆိုတာလေးကိုမိမိကအခြေခံမိပါပြီဘာဖြစ်လို့ယုတ်နဲ့နံကိုစပြောရတယ်လဲဆိုရင်တရဝရီမှာအနှစ်သာရအဖြစ်ဆက်လိုက်လို့ရှိရင်အပေါ်ကပြဉ္ညာတွေကိုခွာပြီးတော့ပရမအနှစ်သာရဆက်လိုက်လို့ရှိရင်ယုတ်ကတစုဖောက်ပြန်တတ်တဲ့ယုတ်ကတစုတိတတ်တဲ့ညွတ်တတ်တဲ့နံကတစုလို့ဒီလိုပဲနှစ်စုပဲရှိတယ်ဒါဝိပဿနာရှုတဲ့အခါမှာအဲ့ဒီယုတ်နံနှစ်စုကိုရှုရတယ်ဒီယုံနာနှစ်စုက မရှိဘဲနေတဲ့အချိန်တွေဆိုလို့ရှိရင်တဏှာနဲ့ဒိဋ္ဌိကအချိန်တိုင်းအချိန်တိုင်းသူတို့ကပုဂ္ဂိုလ်တ attva အတ္တဖြစ်နေသူတို့အမြဲတမ်းဆွဲလန်းတတ်တယ်လူချင်းစရာတတ်မြစရာနှစ်သက်စရာသားရစရာအနှစ်သာရရှိတဲ့သဘောတစ်ခုမဟုတ်တစ်ခုအမြဲတမ်းကတ်နေပြီးသားဖြစ်နေတယ်အာယုံပေါ်လာတဲ့နဲ့သူတို့ကကပ်ပြီးသားဆွဲပြီးသားဖြစ်နေတယ်သူတို့ကပ်ဖို့ဆွဲဖို့တည်တည်ညီဘာတစ်ခုမှဘယောကစိုက်ဆရာမလို့ဘူးဒါတော့စဉ်းစားကြည့်လိုက်နေ့စဉ်နဲ့အမျှဒီမြင်တိုင်းကြားတိုင်းနားနဲ့စားတိုင်းတော့ထီတိုင်းတည်တိုင်းစိတ်တွေကအမြဲတမ်းဖြစ်နေတယ်ဖြစ်တိုင်းဥပါဒံကသူ့ဘာသာသူကပ်ပါပြီးသားဖြစ်နေတယ် ကပ်ပါပြီးသားဖြစ်နေတော့ဒီဥပါဒံအာကုသိုလ်ဒီနေ့အာကုသိုလ်ပေါ့လေတဏှာတိတိအာကုသိုလ်ကမလိုချင်လက်ပါနေပြီးသားပဲအော်တိုမက်တစ်ကပ်ပါနေတာနော်ဒါတော့ကိုယ့်ရဲ့တန်တန်သရဝရရဲ့တန်တန်မှာဒီတဏှာဥပါဒံကဘလောက်အစွဲပြင်းတယ်လဲဆိုတာကစဉ်းစားတာကြည့်လိုက်ပြီးတော့မျက်နှာကြားတိုင်းကအမြဲတမ်းပါနေပြီးပြီအဲ့ဒီကြားတဲ့လေးကမှကိုယ်မှာအတိတရားလေးရှိတဲ့အခါတတိတရားလေးရှိတဲ့အခါမှာအဲဒုတိယဖြင့်ဝိပဿနာရှုနိုင်မှနော်ရိုးရိုးကုသိုလ်တော့မရဘူး ရိုးရိုးကုသိုလ်ကတော့လူဖြစ်ခြင်း၊နတ်ဖြစ်ခြင်း၊စည်းစိမ်ချမ်းသာရခြင်း၊ဟိုဟာလှုပ်ခြင်း၊တရားလှုပ်ခြင်းနဲ့နော်လှုပ်တဲ့ကုသိုလ်လေးအရင်တီးပြီးတော့မှကိုယ်အဲ့ဒီဖြစ်ခြင်းတဲ့ဘက်ကိုစိတ်တကညွတ်နေတာညွတ်နေတဲ့အခါကျတော့ဒီတဏှာတိတိဘယ်လိုဖြစ်မှဘယ်သိမှလဲကိုဖြစ်ခြင်းတာပဲသိနေတာဒါကြောင့်မလို့ကုသိုလ်တောင်းမှဝိပဿနာကုသိုလ်ဖြစ်တဲ့အချိန်လေးဒီအခိုက်ကလေးကလည်းအမတန်မှအမတန်မှအမတန်မှရှားပါတယ်ဒါတော့စဉ်းစားကြည့်ပေါ့ဝိပဿနာရဲ့အရှင်ကဘလောက်အားကောင်းမလဲနော်ဘလောက်ရှိနိုင်မလဲဆိုတာတဏှာဒိဋ္ဌိကအမြဲတမ်းသူက ဟိုမြင်နိုင်ကြတိုင်းဖြစ်နေတယ်ဒါကြောင့်မလို့တဏှာတိတိကအမြဲတမ်းဆွဲနေတတ်လို့နော်အဲ့ဒီအဆွဲတွေကိုပျောက်ပြီးတော့မူရဲ့ပဂတိကိုရောက်အောင်လို့သိအောင်ပထမလေ့လာပါတယ်ဒါတော့အဲ့ဒီဒီယုံနာသဘောတရားကလည်းပဲသူ့ရဲ့အကြောင်းသူ့ရဲ့အကျိုးနဲ့အကြောင်းနဲ့အကျိုးနဲ့ဆက်ဆက်ဆက်ဆက်ပြီးတော့ဖြစ်နေပါတယ်ဒါတော့ယုံယုံနာနေဖြစ်တဲ့ခါရီမှာလည်းပဲမိမိတို့အခုရှုနေတဲ့ရုပ်တည်နာနေဆိုတာဟာအကြောင်းကျိုးဆက်ဆက်မှုသဘာဝအစဉ်တိုင်းကြီးတိုင်းဖြစ်နေကြတာ ဖြစ်နေတဲ့အခါကျတော့အဲ့ဒါတွေကိုဆရာသမားတွေကရှင်းပြတယ်။အော်ဒါရုပ်လို့ခေါ်တယ်။ဒါကနန်းလို့ခေါ်တယ်။ဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်ဝင်းလက်ထွေလေဝင်းလက်ထွေလေဆိုတဲ့သဘောတဘာဝဒီဒါဝါယောတတ္တတိဝါယောတတ္တတိဒါကြောင့်မလို့အဲ့ဒီဝါယောဆိုတဲ့ရုပ်ကထွေလေဝင်းလေဆိုတဲ့သဘောကြတော့စိတ်ကြောင့်ဖြစ်ရတယ်။ဒါကြောင့်စိတ်တစ္ဆဝါယောလို့သုံးပါတယ်။နော်စိတ်မရှိဘူးဆိုလို့ရှိရင်အာနာပါနဝင်းလေထွေလေရပ်သွားတာပဲ။ခန္ဓာကိုယ်မှာတေပိသခန္ဓာကိုယ်အလောင်းကောင်မှာအသက်မရှိတော့ဘူး။ဘာဖြစ်လို့လဲ။အလောင်းကောင်မှာစိတ်နာမရှိတော့လို့ ဒါကြောင့်မလို့ဒီဝင်လေထွက်လေဆိုတာဘာကြောင့်ဖြစ်တယ်လဲဒီစိတ်ရှိလို့ဖြစ်တယ်ဩစိတ်ကအကြောင်းဝင်လေထွက်လေကအကျိုးဒီလိုလေးကွဲသိရတယ်ဖောင်းတယ်ပိန်တယ်လို့ထုံးနေလည်းကောင်းမယ်နော် ဖောင်းတယ်ဆိုတဲ့အခါမှာဒီဖောင်းတဲ့ပိန်တယ်ဆိုတဲ့ရုပ်ကိုလည်းပဲဝါယောဟာတာဝါယောဖွတ်တတ်ပါရုပ်လို့ခေါ်ပါတယ်ဒါတော့သူ့ကိုမှတ်မယ်ဆိုလို့ရှိရင်လွယ်လွယ်လေးတာမန်အဖြစ်မှတ်မယ်ဆိုလို့ရှိရင်ဖောင်းတဲ့ချိန်လေးမှာဖောင်းတာလေးနဲ့တိတာလေးနဲ့တွဲလိုက်ရင်အော်ဖောင်းတာကဝါယောရုပ်ပဲ နော်ဖောင်းတယ်လို့သိတာလေးကနံပဲလို့အခြေခံအကြမ်းမြင့်အဖြစ်ဒီလိုလေးစပြီးတော့꿰ရတယ်ဒါကိုရုပ်နေနံစ꿰တယ်လို့ခေါ်ပါတယ်ဒါဟာဝိပဿနာအာမထုတ်သေးခင်ကစာပေအဖြစ်နဲ့เนาะတရားနာတဲ့အဖြစ်နဲ့စာပြီးတော့မှနားလည်တာပါစာပြီးတော့မှအခြေခံရလာတာပါအဲ့ဒါကိုအခုလိုကိုယ်တိုင်ကိုကြ နော်စူးစူးဆိုက်ဆိုက်အာယုံလေးထားတတိကလေးနဲ့ထားပြီးတော့ရှုတော့ဒါလေးတွေကိုအနည်းနဲ့မြအနည်းနဲ့မြဖြည်းဖြည်းဖြည်းဖြည်းနဲ့ရမြင်လာတယ်အခုဆိုဒါဒီနေ့ကရှေ့မြောက်ရှိပြီတော်တော်လေးလက်ဒါအဟောင်းသမားတွေဆိုတော်တော်လေးတောင်းမှတက်နေကြပါပြီဒါကြောင့်ယုံနံကွဲအဲ့ဒီလိုမျိုးယုံနေတဲ့အကြောင်းကျိုးသည်အကြောင်းနဲ့အကျိုးအဲ့ဒီလိုမျိုးကောကွဲပြီးတော့သိလာတယ်ဒါတော့အဲ့ဒီအကြောင်းနဲ့အကျိုးမှလည်းပဲယုံနိုင်ရဲ့အကြောင်းအကျိုးကဒီအခြားခြားသော ထာဝရတို့မြမားတို့နော်တကိုးကြီးတဲ့နတ်ကြီးတွေကနေလှုပ်လို့ဖြစ်နေတဲ့အကြောင်းမဟုတ်ဘူးနော်သူ့ရဲ့ပင်ကိုရင်အကြောင်းကဒါအာယုတ်ကတခါတလေမှအကြောင်းဖြစ်တယ်တခါတလေမှနန်းကအကျိုးတခါတလေနန်းကအကြောင်းယုတ်ကအကျိုးအဲ့ဒါလိုလေးနေနေကြောင်းကျိုးဆက်သွဲပြီးတော့ဖြစ်နေကြတာယုတ်နဲ့နန်းအကြောင်းကျိုးဆက်သွဲမှုတက်တက်တာလင်ဖြစ်တယ်နော်ကံအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီဘဝမှာရရှိတဲ့ခန္ဓာကိုယ်ဒီရှိဘဝကအဝိဇ္ဇာတဏကံကံဒီသုံးပါးကြောင့်ခြေခံနော်အခြေခံပြီးတော့မှဒီခန္ဓာကိုယ်ကြီးဖြစ်လာတယ် နော်ဝိဇာတနာကံအာဟာရယူဘက်ခန္ဓာကြီးဖြစ်ဖို့ကြတော့ဒီဘဝမှာအာဟာရကိုစားပေးရတယ်ဒါကြောင့်ဝိဇာတနာကံကရှိကအကြောင်းနော်အာဟာရကြီးစားပြီးတော့ခန္ဓာကိုယ်ဖွံ့ထွားလောင်လောက်ရတာဖြစ်တဲ့အတွက်ကြောင့်မလို့အာဟာရကဒီဘဝမှာပါလာတဲ့အကျိုးဩအဝိဇာတနာကံအတိတ်ဘဝကအကြောင်းဒီဘဝမှာအကြောင်းကတော့အာဟာရဩဒီအကြောင်းတရားကြောင့်ခန္ဓာကြီးဖြစ်ပါလားလို့ဒီလိုလေးတွေလက်သိတယ်ဒါအကြောင်းကျိုးသိလာတယ်လို့ခေါ်ပါတယ်ဒါတော့အ ਨੇ ဆုံးအကြောင်းအယုတ်နဲ့နာမ်ကိုသိပြီးအကြောင်းနဲ့အကျိုးကိုသိပြီးစာပေအဖြစ်သိတယ်ဆိုရင်ဒါ ညာတပရိညာအဆင့်ကိုရောက်တယ်လို့ပြောလို့ရပါတယ်ထို့ထက်သာလွန်၍အခုလိုလက်တွေ့ကိုယ်တိုင်အားထုတ်တဲ့ခါကျတော့နော်ဝါရောရဲ့သဘောတင်းတွန်းကန်တောင့်တင်းပြီးတော့မှတွန်းကန်တောင့်တင်းမှုအားကြောင့် one bite ဟာတဖြည်းဖြည်းနဲ့အပေါ်ကိုတက်တက်တက်တက်ပြီးတော့လာတယ်ဒါတော့တရက်ရက်နဲ့တက်ပြီးတော့တွန်းကန်တဲ့သဘောကိုစိတ်ထဲလေးကမြင်ရင်ဒါဝါရောပရမတ်ကိုမြင်တယ်လို့ပဲခေါ်ရတယ်ဝါမေပညာကိုကြောပြီးတော့မှဝါရောတက်တယ်လေးတွန်း ထိုဝါရတ္တိပြောကြသွားတဲ့အခါမှာတဖြည်းဖြည်းနဲ့ရောကြမှုဒါတော့တောင့်တင်းခြင်းတွန်းကန်ခြင်းလှုပ်ရှားခြင်းသဘောတွေကိုလုပ်ပြီးတယ်အဲ့ဒါဟာဝါရောရဲ့သဘောတရားကိုစပြီးတော့မြင်ခြင်းဖြစ်ပါတယ်နော်ဒါတော့အဲ့ဒီလိုမျိုး နော်ယုတ်နဲ့နံကို꿰ပြီးအကြောင်းနဲ့အကျိုးကိုလည်း꿰꿰ပြပြသိပြီဆိုလို့ရှိရင်ထိုယောဂီသည်ပထမပိုင်းမှာသိတာကိုစာအားဖြင့်ဆရာသမားကပြပေးတဲ့တွေ့သိတဲ့ဆင်ကစပြီးတော့ဒါညာတပရိညာအဆင့်ယုတ်နဲ့နံကိုအကြောင်းနဲ့အကျိုးကို꿰꿰ပြပြသိပြီပိုင်းပိုင်းခြားခြားသိပြီလို့ပြောလို့ရပါတယ်အခုလိုလက်တွေ့ထိုင်တဲ့အချိန်ခါမှာတော့ထိုအဲထုတ်တဲ့သားလွန်၍ဆရာသမားပြောသည့်ထက်မိမိကိုယ်တိုင်ဒါရိုက်ပေါ့နော် personal experience ပေါ့ကိုယ်တိုင်ခံစားပြီးတော့ ဩဒါကိုပြောတာကိုလို့သဘောထဲမှာပေါက်သွားတာကြတော့ပိုးပြီးတော့မှဆက်ပါတယ်အဲ့ဒါကနော်ယုံနိုင်နာအကြောင်းကျိုးကိုကိုယ်တိုင်꿰ပြီးတော့သိလိုက်တာကဒါကိုယ်တိုင်သိဖြစ်ပါပြီအဲ့ဒီကိုယ်တိုင်သိသည်ယုံနဲ့နာအကြောင်းနဲ့အကျိုးနှစ်ပါးကိုပိုင်းပိုင်းခြားခြား꿰꿰ပြပြသိလို့ထိုထိုညာထိုပရိညာကိုညာတပရိညာတဲ့နော်အဲ့ဒါတော့ယုံနံ꿰ပြီးကြောင်းကျိုးသည်ခေါ်ဤညာခေါ်ဤညာညာတ ယုံနံကွဲပြီးယုံနဲ့နံကွဲရမယ်ကြောင်းကျိုးသည်အကြောင်းနဲ့ကျိုးကိုသိတယ်ယုံနံကွဲပြီးကြောင်းကျိုးသည်ခေါ်ဤညာညာတာလို့ချမ်းမြေဆရာတို့ကြီးကသူ့ရဲ့စာအုပ်လေးနော်ဓမ္မလင်္ကာစာအုပ်မှာဓမ္မကပြန်စာအုပ်မှာစီးထားတာလေးရှိပါတယ်ကမ္မတန်လို့မှတ်လို့လွယ်ပါတယ်ဒါတော့အခြေခံမှတ်ရမှာကယုံနံကွဲမယ်အကြောင်းကျိုးကိုသိပြီးနော်စာပေလေ့လာတဲ့အချိန်ကစပြီးတော့ဆရာသမားသင်ပြတဲ့အချိန်ကစပြီးတော့မှအခုလိုကိုယ်တိုင်သိတဲ့အချိန်ထိအောင်ဒါညာတပညာစေ ထိုမှတဆင့်တည်း၍ထိုရုပ်တွေနာနေကိုမိမိကကြိုကြိုဆဆအားထုတ်တဲ့အခါကျတော့တမာတိလေးရလာလိမ့်မယ်တမာတိကတဖြည်းဖြည်းအဲတတိကအရင်ဝိရိယကောင်းကောင်းအဲသူ့ရဲ့အောက်ကိုသွားမယ်ဆိုရင်တတ်တတ်တာပေါ့ဘုရားတရားတန်ခါယရဏသုံးပါးပုံမှာယုံကြည်တဲ့တတ္တာတရားကတွန်းအားအနေနဲ့စစ်ကိုခလုတ်ဖွင့်လိုက်တယ်လို့ပဲတခါတည်းခလုတ်ဖွင့်လိုက်တော့တရားတရားတွေကတက်ကြွတယ်တရားတရားတွေကတက်ကြွတော့ဟာလုံမယ်၊ကိုင်မယ်၊အားထုတ်မယ်နော်ဒီလိုတွေဖြစ်လာတယ် အဲ့ဒီလိုမျိုးမိမိရဲ့ဘဝပေးတဲ့အချိန်လေးအခြေအနေတွေကိုအသုံးချမယ်လုပ်မယ်ဆိုတဲ့တရားတရားတွေကတက်ကြွလာတဲ့အတွက်ကြောင့်ဝိရိယတွေကလည်းပဲနှိုးထလာတယ်ဝိရိယနှိုးထမှုအားနဲ့ဟောဒီခန္ဓာကိုယ်ကြီးကိုတွန်းထိုးပြီးတော့မှတခါတည်းထမယ်ကြွမယ်လုပ်မယ်ထိုင်မယ်လမ်းလျှောက်မယ်မှတ်မယ်နားမယ်ရေးမယ်ချစ်မယ်စသည်ဖြင့်အဲ့ဒီလိုတွေဝိရိယတွေကတက်ကြွလာတယ်ထိုဝိရိယတက်ကြွမှုကြောင့်တတိတွေကလည်းပဲပို့ပို့ထင်လာတယ်ဒါတော့ထင်လာတဲ့တတိကဘယ်မှာရှိတယ်လဲလို့မေးရင်စောစောကမှတ်လာတဲ့ယုံ nant ပေါ်မှာတင်ထားတာပါယုံ nant ဖြစ်သည်မြကို ဒေါရ6ပါးဒေါရကား6ပုတ်ကဝင်လာသည်မြနော်မြစ္စည်းနာနာလျာကုစိတ်ကဝင်လာသည်မြတကားပေါ်မှာတတိကတ်တယ်တတိကတ်တော့နော်ဝင်လာတာကိုဝင်တဲ့အတိုင်းထွက်လာတာကိုထွက်တဲ့အတိုင်းနာတာကိုနာတဲ့အတိုင်းအောင့်တာကိုအောင့်တဲ့အတိုင်းပေါ်တာကိုပေါ်တဲ့အတိုင်းလေးတာကိုလေးတဲ့အတိုင်းသွားတာကိုသွားတဲ့အတိုင်းစားတာကိုစားတဲ့အတိုင်းတစ်ခုစီတစ်ခုစီကွဲကွဲပြားပြားတီးတီးပြီးတော့လာတဲ့အပြင်မှာမှတမာဒီလေးကပိုးပြီးတော့ရင့်တာလာတဲ့ခါကျတော့စူးဆိုင်မှုအားလေးကကောင်းလာတယ်ဘယ်အရာကိုပဲစိုက်ကြည့်လိုက်စိုက်ကြည့်လိုက်နော်တည်တည်ချာချာ တမာဒီလေးနဲ့မိပြီဟဲ့လို့ဆိုလို့ရှိရင်ကြာကြာဖြစ်ပြီးရင်ပျောက်ဖြစ်ပြီးရင်ပျောက်ဖြစ်ပြီးရင်ပြက်ဒီလိုလေးပဲတော်တော်တွေ့တယ်နော်ပေါ်ပျောက် ပေါ်ပျောက်နဲ့ဘာနဲ့တူတယ်လဲဆိုရင်မိကလေးတွေတန်းစီပြီးတော့မိလုံးလေးတွေထားတယ်တလုံးကပွင့်လိုက်တလုံးကမှိတ်လိုက်တလုံးကပွင့်လိုက်တလုံးကမှိတ်လိုက်ဆိုတော့မိတ်တုံမိတ်တုံနဲ့တလုံးပေါ်တလုံးပြောင်းတလုံးပေါ်တလုံးပြောင်းနဲ့အဲ့ဒီလိုလေးမိလုံးလေးမိတန်းလေးကလမ်းသွားတယ်လို့ဖြစ်နေတယ်အဲ့ဒီလိုပုံစံဆန်းဆန်းမျိုးမှတ်လိုက်တဲ့ဆိုရင်ဘယ်အာယုံမှကြာကြာမြဲတာမတွေ့ဘဲနဲ့ပေါ်ပြီးရင်ပျောက်သွားတယ် ဟုတ်တော်အဘာဝတော်အနိစ္စနဲ့ဟုတ်တော်ဖြစ်ပြီးလျင်အဘာဝတော်ပြစ်ပြီးပြစ်သွားတဲ့အတွက်ကြောင့်အနိစ္စအနိစ္စလို့ခေါ်တယ်တဲ့မမြဲတဲ့သဘောတရားကိုမြင်လာတယ်အဲ့ဒါလိုလေးတွေမြင်မြင်မြင်ပြီးတရားရိပ်ပြောက်တဲ့သဘောလေးတွေမြင်တယ်မြင်လာတဲ့အတွက်ကြောင့်မလို့နော်လက္ခဏာ၃ပါးအနိစ္စဒုက္ခအနတ္တကိုမြင်နော်ဖြစ်ပြကိုမြင်ဒါတော့အနိစ္စသဘောဒုက္ခသဘောအနတ္တသဘောကိုမြင်ပြီးတော့မှဖြစ်ပျက်ကလေးတွေစိတ်ထဲမှာထင်းထင်းထင်းထင်းပြီးတော့လာပါတယ်တဲ့ဒါတော့ လက္ခဏာ၃ပါးမြင်ပြီးတော့ဖြစ်လက္ခဏာ၃ပါးထင်ဖြစ်ဖြစ်ကိုမြင်အားကောင်းလာတဲ့ချိန်ကြလို့ရှိရင်ထိုအဆင့်သည်ထိုအဆင့်သည်ယုံနာနဲ့ကွဲပြီးတော့မှအဲယုံနာနဲ့ကွဲဖြစ်အကြောင်းကျိုးမြင်တာရဲ့အထက်ကိုတက်ပြီးတော့လက္ခဏာ၃ပါးမြင်ဖြစ်ဖြစ်ကိုထင်ဖြစ်ဖြစ်တို့မြင်လက္ခဏာ၃ပါးတွေထင်အဲ့ဒီဉာဏ်ကိုရောက်ရင်တိရဏပရိညာလို့ခေါ်တယ်နော်တိရဏပရိညာအဆင့်မှာဘာတွေမြင်လာတယ်လဲဆိုလက္ခဏာ၃ပါးတွေမြင်လာတယ်အေးဖြစ်ဖြစ်ကိုပို့ပြီးတော့ထင်လာတယ်ဒါကြောင့် ဖြစ်ဖြစ်ဒီအဆက်မှာဟာယောဂီကဖြစ်ဖြစ်ကိုမြင်လာပါလိမ့်မယ်လက္ခဏာ၃ပါးတွေထင်ရပါလိမ့်မယ်အဲ့ဒီလိုမျိုးလက္ခဏာ၃ပါးကိုထင်လို့ဖြစ်ဖြစ်တင်မြင်ပြီဆိုရင်ယောဂီသည်တိရဏပရိညာအဆင့်ကိုရောက်ပြီလို့ဒီလိုမှတ်ပါဒီအဆင့်ကတော့တော်တော်လေးကြိုးစားရပါတယ်ဟောင်းများဆိုလို့ရှိရင်တော့ဟောင်းများဆိုလို့ရှိရင်တော့ဒီရက်လောက်တွင်မှာတွေ့နေတယ်သို့သောအသက်များမှာကတော့ဒီနေရာလေးရောက်ဖို့တော်တော်လေးကြိုးကြိုးစားစားအထောက်မှဒါလည်းဖြစ်နိုင်ပါတယ်ဒါကြောင့်လက္ခဏာယင်ဖြစ်ဖြစ်မြင်ခေါ်တွင်တိရဏ လက္ခဏာယင်းဆိုတာကလက္ခဏာ၃ပါးအနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးကိုပြောတာပါဖြစ်ဖြစ်မြင်ဖြစ်တာနဲ့ပြက်တာဥရိယပြဉာဏ်ကိုပြောတာပါဒါတော့ဉာဏ်အပြင်ပြောမယ်ဆိုရင်တာမတနာဉာဏ်နဲ့ဥရိယပြဉာဏ်အဲမြန်မာလိုပြောမယ်ဆိုရင်အနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးကိုမြင်တာကတာမတနာဉာဏ်တာမတနာဉာဏ်ဖြစ်ဖြစ်ကိုမြင်တာကဥရိယပြဉာဏ်ဒါတော့တမ္မတနာဉာဏ်နဲ့ဥဒိယပြဉာဏ်ကိုရောက်ပြီးဖြစ်ဖြစ်မြင်ပြီးလက္ခဏာလက္ခဏာ၃ပါးမြင်ပြီးဖြစ်ဖြစ်ထင်ပြီးဆိုရင်တော့ ဒါဟာတိရဏပရိညာအဆင့်ရောက်ပြီတဲ့ဒုတိယအဆင့်ကိုအဲ့ဒီကနေပြီးတော့ယောဂီဟာနော်ထိုအဆင့်ကဖြစ်ဖြစ်ကိုမြင်တဲ့အဆင့်ကနေပြီးတော့မှအထက်အထက်ဝိပဿနာဉာဏ်နဲ့တက်လိုက်တာတက်လိုက်တာဖြစ်ဖြစ်ရဲ့နောက်ကဘာကစတယ်လဲဆိုရင်ဥရိယဘဉာဏ်နောက်ကဘင်္ဂဉာဏ်တဲ့ဘင်္ဂဉာဏ်ဆိုတော့နံပါတ်5ရောက်သွားပြီနံပါတ်5ဉာဏ်ရောက်တယ်ဒါတော့ဘင်္ဂဆိုတာဟာယုံနာနဲ့ကို ရှုလိုက်တဲ့အချိန်ကမှာစောစောလေးလုံးကတော့အစုံလိုက်ဖြစ်နော်ပေါ်တယ်ပျောက်တယ်ပေါ်တယ်ပျောက်တယ်ဒီလိုမြင်ပါတယ် ဒါတော့ပေါ်တယ်ပြောက်တယ်ဆိုတာဖြစ်တယ်ပြစ်တယ်လို့ပြောတာပါဒါတော့ဖြစ်တယ်ပြစ်တယ်ကိုမြင်ပထမကဖြစ်တာနဲ့ပြစ်တာကိုမြင်တော့လည်းပဲနောက်ပိုင်းကြာကြာရှုပန်ရှုပန်ရှုပန်များတော့ပေါ်လာတဲ့အဖြစ်ကိုမမြင်တော့ဘူးဘာကိုသွားမြင်တယ်လဲဆိုရင်ပျောက်သွားလိုက် ပြက်သွားလိုက်ကုံသွားလိုက် ဆုံးသွားလိုက်အပြစ်အဆုံးကိုသွားသွားမြင်တယ်ဒါတော့ဥရိယပြညာအစဉ်တုန်းကတော့အတွဲလိုက်မြင်တဲ့ဖြစ်တိုင်းပြက်လိုက်ဖြစ်လိုက်ပြက်လိုက် ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဒါကဒုတိယအစဉ်တုန်းက တတိယအဆင့်ကိုရောက်ပြီဆိုရင်ရှုတဲ့အာယုန်တွေဟာဘယ်ဟာပဲရှုလိုက်ရှုလိုက်နော် ပေါ်လိုက်အဲပေါ်တာမတွေ့တော့ဘူးပျောက်ခနဲ့ပျောက်တာပြစ်တာဆုံးတာကုန်းတာအဲ့ဒီအပိုင်းကိုပဲသွားတွေ့တယ်နော်ပြစ်တဲ့အပိုင်းကိုသာတွေ့ပြီးတော့ဖြစ်လာတဲ့အပိုင်းကိုမတွေ့တော့ဘူးအဲ့ဒီလိုမျိုးပြစ်တဲ့အပိုင်းပြစ်တဲ့အပိုင်းတွေကြီးပဲအာတွေ့တွေ့တွေ့တွေ့လာတဲ့ယောဂီဟာထိုးချင်းခါမှာယောဂီတွေရဲ့တန်တန်မှာဘာတွေဖြစ်လာတယ်လဲဆိုရင်သင်္ခါရသဘောတရားတွေဟာခိုင်ခိုင်မာမာမရှိဘူးအမြဲတမ်းပြစ်နေတာကြီးပါလားလို့ အဲ့ဒါလို တွေ့လာတာအဲ့ဒါလိုလဲတွေ့လာတဲ့အခါမှာသင်္ခါရသဘောတရားတွေပေါ်မှာခိုင်နေပါတယ်လို့စွဲနေတဲ့ຢာကတွေကနော်တဏှာစွဲတွေကပြောမယ်ဆိုလို့ရှိရင်ပိုးပိုးပြီးတော့မှအာနဲ့အာနဲ့ပြုတ်ပြုတ်ပြီးတော့သွားတယ်ဒါတော့အပြစ်ကိုမြင်တယ်ဆိုကြတဲ့ကတည်းလို့ဟောဒီအပြစ်ကြီးကိုမြင်ပြီဆိုလို့ရှိရင်ဆွဲလမ်းမှုတဏှာကအလိုလိုအလိုလိုနေနဲ့ကွာကွာကွာကွာလာတယ်ဒါကြောင့်မလို့ ဘာဟာနာပရိညာဆိုတာတကယ်တမ်းပြောရမယ်ဆိုလို့ရှိရင်တော့အရိယာမေကိုရောက်တဲ့အချိန်ကြလို့ရှိရင်ဒါဘာဟာနာပရိညာလို့ခေါ်ပါတယ်ကိလေသာတွေကိုတကယ်ပေးတာသို့သောအဲ့ဒီအဆင့်ကိုမရောက်သေးခင်မှာမိမိရှူတိုင်းမှတ်တိုင်းမှတ်လိုက်ရင်ပျောက်တယ်မှတ်လိုက်တွေးလိုက်ရင်တခါတည်းပျောက်ပြီးသားပြစ်ပြီးသားကုန်ပြီးသားဆုံးပြီးသားအဲ့ဒါဒီကြီးပဲမြင်ပြီဆိုရင်အဲအဲ့ဒါဟာဘာလဲဆိုဘာဟာနာပရိညာရဲ့အစရောက်နေတယ်တဲ့ဘာဟာနာပရိညာအစဒါကြောင့်မလို့ ဘာနာဆိုတာဘယ်တာဘယ်ကစပဲတယ်လဲဆိုရင်ပြည့်မြင်ကစထက်သို့ကြခေါ်ရဘာဟာနာပြည့်မြင်ကစဆိုတာအပြစ်ကိုမြင်တဲ့သင်္ခါရတွေအပြစ်တွေကြီးပဲမြင်တဲ့ဉာဏ်ကစပြီးတော့အထက်ကိုတက်သွားတက်သွားတာဟာနော်အဲ့ဒီအထက်ကဘာနာပရိညာရဲ့နေပဲတဲ့ဒါပေမဲ့တိတိကျကျပယ်တာကတော့မဲ့ကြမှာပဲစခန်းဆုံးအောင်ပယ်လို့ရပါတယ်မဲ့ကတော့တိတိကျကျတောတာပတ္တိမေကိုရောက်ပြီဆိုတာနဲ့တပြိုင်နက်နော်ဒိဋ္ဌိရဲ့အယူအယူအဆတွေမှာ ဘာသာယူအတ္တရှိတယ်တက္ကတက္ကယခန္ဓာ၅ပါးပေါ်မှာမှီပြီးတော့ဖြစ်တဲ့အတ္တရှိတယ်ရဲ့လို့အတ္တဒိဋ္ဌိကအဲ့ဒါမှာပဲတခါတည်းအဲအမြင့်ပြပယ်လိုက်တယ်နော်အဲနောက်တစ်ခုဒိဋ္ဌိကသီလပတ္တပရမတ္တတဲ့သီလပတ္တပရမတ္တကတော့ပြောပြီးသားပါသီလဆိုတာအလိနော်ဝတ္တကအကျင့်အလိနဲ့အကျင့်အလိဆိုတာကဘာလဲဆိုလို့ရှိရင်ခွေးတွေနွားတွေကျင့်တယ်လို့မျိုးလိုက်ပြီးတော့အဲ့ဒီအကျင့်ကိုကျင့်ရင်ကိလေသာကဆင်းနေ နော်နိဗ္ဗာန်ကိုရောက်နေတယ်လို့ယူဆပြီးတော့မှကျင့်နေကြကြံနေကြတာမျိုးပြောတာပါအေးအကျင့်ဆိုတာမျိုးကတော့အလစ်ပြီးတော့အကျင့်အကျင့်ဆိုတာမျိုးကတော့နော်ကျွဲတွေနွားတွေကိုတတ်လူတွေကိုတတ်အစိမ့်ရှင်ရှင်လိုက်တော့လောက်ကောင်အကျင့်တော့လောက်ကောင်တခါတည်းပူဇော်ပသမှုတွေပြုကြတယ်အဲ့ဒါလိုပူဇော်ပသမှုပြုရင်နတ်ပြည်ကိုရောက်တယ်နိဗ္ဗာန်ဗြဟ္မပြည်ရောက်တယ်နိဗ္ဗာန်ရောက်တယ်လို့ယူဆပြီးတော့လောက်ကြတဲ့ဘာသာအယူဝါဒအမှားမျိုးပြောတာပါအဲ့ဒီလိုမျိုးဘာသာ ဘာသာရေးနဲ့ပတ်သက်တဲ့မှားယွင်းတဲ့အလေးအကျင့်တွေကိုလည်းတခါတည်းပယ်ပြီးသားဖြစ်တယ်အဲ့ဒါသီလပတ္တပရမတ္တနော်တန်ရုပ်စဉ်လို့ခေါ်ပါတယ်ဒိဋ္ဌိတစ်မျိုးပါပဲနောက်တစ်ခုကတော့ဖရာတရားသံဃာနဲ့ပတ်သက်ပြီးတော့လည်းကောင်းကံကံရဲ့ကျိုးနေရာတွေပတ်သက်ပြီးတော့လည်းကောင်းယရဏသုံးဒီပရိစ္ဆသမုပ္ပါနဲ့ပတ်သက်ပြီးတော့လည်းကောင်းအဲ့ဒီလိုမျိုးယရဏသုံးပါနော်နဲ့ပတ်သက်တဲ့ဟာတွေကံနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတန်သေးရဖြစ်တဲ့ဟာတွေကတခါတည်းပယ်ပြီးသားဖြစ်သွားတယ်ဒါကြောင့်ဒိဋ္ဌိနဲ့ ဝိသေကိစ္စနှစ်ပါးကိုဘယ်တော့ဝိသေကိစ္စနှစ်ပါးကိုအမြင့်ပြတ်ပယ်လိုက်တော့သူတို့ဘယ်တော့မှပြန်လာလို့မရတော့ဘူးနော်အခြားခြားသောကိလေသာတွေကိုတော့အပယ်ကိုပို့စေနိုင်သောနော်အပယ်ကိုရောက်စေနေတဲ့ကြစေနေတဲ့အကုသိုလ်တွေကိုတော့သူကအပယ်ကိုသွားစေနေတဲ့တတ္တိကိုတတ်ပြီးတော့မှပယ်ပြစ်လိုက်တယ်အကုန်တော့မပယ်နိုင်ဘူးတဲ့ဒါတော့အမြင့်ပြတ်အောင်ပယ်နေတာကဒိဋ္ဌိနဲ့ဝိသေကိစ္စကြံတဲ့ကိလေသာ အလုံးကိုကတော့အပေကိုပို့စင်နေလောက်ကြံတန်းတဲ့ အရှိန်ကြီးတွေကိုတတ်လိုက်ပါတယ်တဲ့ဥပမာတဏှာဆိုကြပါစို့ဒေါသတို့တဏှာတို့ဆိုရင်ဒေါသလောဘတို့ဒေါသတို့ဆိုလို့ရှိရင်သောတာပန်မှာလောဘဒေါသကြံသေးတယ်သို့တော်လည်းပဲသူတို့မှာဖြစ်တဲ့လောဘဒေါသသည်အပေကိုကြစေနေလောက်အောင်တတ်တိမကောင်းတော့ဘူးတဲ့ပျော့ပျော့သွားပြီတဲ့ဒါပယ်ခြင်းပါပဲဒါတော့သောတာပန်ဖြစ်တဲ့ခါကစပြီးတော့တိတိကျကျပယ်ပါတယ်သို့တော်အဲ့ဒီကိုမရောက်သေးခင်မှာယောဂီဘဝနေလည်းပဲနော် အထုတ်မယ်ဆိုလို့ရှိရင် အပြစ်ကိုမြင်တဲ့ဉာဏ်ကစအထက်ကိုရောက်ပြီဆိုရင်ယောဂီမှာလည်းပဲအတိဉာဏ်တုတွေဝင်လာတာပါပဲဒါကြောင့်တချို့တချို့ယောဂီတွေဟာအထက်ဉာဏ်တွေကိုရောက်လေရောက်လေမိမိရဲ့ဘဝအနေထိုင်သဘောတရားတွေပို့ပို့ပြီးတော့ပြောင်းလဲမှန်းသိတာပါတယ်နော်ဒီလာကိုငကိုတို့ကအဲမဆောက်တည်ခြင်းတဲ့ယောဂီကလည်းဒီလာဆောက်တည်ခြင်းလာတယ်ကုသိုလ်တရားအလုံးနဲ့တဲ့ယောဂီတွေလည်းကုသိုလ်တရားပို့လောက်လာတယ်ငကိုတို့ကကုသိုလ်လုပ်တဲ့ပုဂ္ဂိုလ်ပို့ပြီးတော့ကြိုးစားလုပ်လာတယ်နောက်ပိုင်းကျတော့နော်ကိုဒီလာအပြစ်မခံတော့ဘူးကိုရဲ့ဘာသာအညှို့မခံတော့ဘူးအဲကုသိုလ်လုပ်တာမှန်ပြီး မှန်မှန်မှန်မှန်ပြီးတော့လာတယ်လူမှုအပြောပါတွေမှာလျှော့လာတယ်အဲ့ဒီလိုမျိုးအသိဉာဏ်နဲ့အသိဉာဏ်ရင့်ကျက်မှုကြောင့်ဘဝနေထိုင်မှုလည်းပြောင်းပြောင်းလာတယ်ဒါတော့မိမိရဲ့ဘဝဟာဘယ်ကိုအခြေစိုက်လာတယ်လဲဆိုရင်နော်ကြမ်းတမ်းတဲ့ကိလေသာမျိုးအကုသိုလ်မျိုးမဖြစ်အောင်ထိန်းလာတော့လူနေမှုဘဝမှာ နေစဉ်ဘဝမှာလည်းပြောင်းလာပါတယ်ဒါတော့ကုသိုလ်ဟာဘဝဟာကုသိုလ်ဘဝကိုအခြေခံရိုင်းပြီးတော့မှနော်အကုသိုလ်ဘက်ကိုနဲလာတယ် ဒါဟာဘာလဲဆိုရင်မိမိစွန့်နေသမျှကုသိုလ်အားကကြမ်းတမ်းတဲ့အကုသိုလ်ကိုပယ်နေတယ်လို့ပြောလို့ရပါတယ်ဒါတော့ဝိပဿနာရှုရင်းနဲ့တိုက်ရိုက်တွေ့လို့ဉာဏ်နဲ့တွေ့လို့ပယ်တာကတစ်မျိုးနော်အသိဉာဏ်နဲ့မှအသိဉာဏ်ကနေပြင်ပေးလို့မိမိမှာဖြစ်နေကြအကုသိုလ်တွေကိုဟောတော့ကလို့မဖြစ်အောင်စိုးစိုးဝါးဝါကြမ်းကြမ်းတမ်းတမ်းကြီးတွေမဖြစ်အောင်ထိမ့်သိမ့်ပယ်လာတာကလည်းတစ်မျိုးဒါဟာဘာဟနာပရိညာရဲ့သဘောတရားတွေပါဒါကြောင့်ယောဂီများမှာမိမိတို့အခုလိုအားထုတ်နေတဲ့အချိန်ခါမှာ ယုံနံကွဲကြောင်းကျိုးတိရဲ့ဒါပထမညတပရိညာအဆင့်လို့ခေါ်ပါတယ်ယုံနံကွဲပြီးကြောင်းကျိုးတိခေါ်ဤညာညာတာလက္ခဏာယင် ဖြစ်ပြမြင်ခေါ်တွင်တည်ရနာလက္ခဏာ၃ပါးအိစ္ဆဒုက္ခအနတ္တလက္ခဏာ၃ပါးရဲ့ဖြစ်တာနဲ့ပြစ်တာရဲ့ကိုမြင်ပြီဆိုရင်ယောဂီဟာဒုတိယညာတညာဒုတိယပရိညာအဆင့်ကိုရောက်နေပါတယ်ဒါကတည်ရနာပရိညာခေါ်ပါတယ်တတိယကတော့ယုံနံတွေကိုရှုတဲ့အခါမှာအပြစ်တွေကိုကြီးပဲမြင်မြင်ပြီးတော့မှအဲ အပြစ်တွေကိုကြီးပဲမြင်လာလို့ရှိရင်ထိုယောဂီသည်ပဟာနာပရိညာရဲ့အစနယ်ပယ်စခန်းကိုဝင်နေပါပြီတဲ့တောတာပန်လို့တောတာပန်ရဖြစ်လာပြီဆိုလို့ရှိရင်တော့ဒါကတော့တကယ်ပယ်တဲ့အဆက်နေရာရောက်ပါပြီသို့တော့အဲ့ဒီနေရာကိုမရောက်သေးခင်မှာလည်းသူ့အစင်လေးတွေနဲ့သူတော့ထိုက်တန်တလောက်ထိုက်တန်တလောက်လည်းပယ်နေပါပြီဒါကြောင့်မိမိတို့ဒီနေ့ဝိပဿနာဉာဏ်နော်အပြစ်ကိုမြင်ပြီးတော့ပယ်တဲ့ဉာဏ်မျိုးကနေပြီးတော့မှတကယ်အစစ်ကိုနော်ပယ်နိုင်လောက်အောင်သောတာပန်ဉာဏ်သောတာပတ္တိမဉ္ဇဏ်ရအောင်မိမိတို့ ဒီဉာဏ်တွေကိုတဖြည်းဖြည်းတဖြည်းဖြည်းနဲ့ရင့်အောင်ကျင့်ကြံကြိုးကိုအားထုတ်နေကြပါစေကျင့်ကြံကြိုးကိုအားထုတ်နေသောအဖြစ်လည်းပဲလင်းမြန်းတဲ့အသိဉာဏ်ဓုတွေနဲ့လွယ်ကူတဲ့အကျင့်တရားတွေနဲ့မေတ္တရားဖို့တရားတွေကိုရနိုင်ကြပါစေ။